ယနေ့2000ခုနှစ်တလာပိုင်း9ရက်ပေါ့နော်ဦးဇင်းတို့အော်စတြေးလျတော့ဒီနေ့9ရက်ဖြစ်ပြီအမေရိကတော့ဒီနေ့10ရက်ပေါ့ယနေ့9ရက်နေခင်းအခုဦးဇင်းစီက2နာရီရှိပါပြီနေ့လယ်2နာရီချိန်မှာအမေရိကန်နိုင်ငံကွမ်တမ်ဘော်ဒစ် USA မှာကြီးမှုပြီးတော့ကျင့်ပတဲ့ဝိပဿနာဓမ္မပွဲတစ်ပြည့်မှာအလုံးသော ဝိပဿနာတရားကိုကြိုးစားပြီးတော့အားထုတ်နေကြတဲ့ဥစဉ်တို့တရားဒဂမတွေအတွက်အကျိုးများတဲ့ဖျားရှင်ကိုတော်မြတ်ကြီးဟောကြားတော်မူခဲ့တဲ့တုတ်တန်ဒေသနာတော်ယနေ့ဥစဉ်တုတ်တော်၃ခုအဲ့ဒီ၃ခုကနေညှိနှိုင်းပြီးတော့ဒီနေ့จิตစဉ်တရားကိုဟောပြပေးပါမယ်ပထမဆုံးမေဇိမနိကေမှာလာတဲ့ကာယကတာတတိတုတ် တန်ယုတ်တနိကေမှာလာတဲ့ပထမဝက်မှာလာတဲ့ကာယကတာတတိတုတ်နောက်ထပ်တစ်ခုတန်ယုတ်တနိကေမှာ လာတဲ့ဦးဇင်းတို့ဇနဗဒကလျာဏီတုတ်ဆိုပြီးတော့တုတ်တော်၃ခုအဲ့ဒီ၃ခုကိုဦးဇင်းကညှိနှိုင်းပြီးတော့ဦးဇင်းတို့ဒကာဒကမတွေကိုမြတ်စွာဘုရားကဘလောက်အထိဒီတရားတွေကိုလှုပ်စေခြင်းတည်းလဲ ရသော်ဖျားလှုပ်စေခြင်းနဲ့အတိုင်းငါတို့ဒီလိုလှုပ်တဲ့မာလားလို့သိပြီးတော့ဦးဇင်းကကြင့်စေခြင်းလို့ပါအကုန်လုံးကြီးဖျားရှင်ဟောတဲ့အတိုင်းလိုက်နိုင်ရင်တော့အကုန်နိဗ္ဗာန်ရမှာပေါ့ဟုတ်တယ်မို့လားဦးဇင်းတို့ရဲ့အားနေတဲ့သရာအားဝိရိယအားပညာအားနော်ကိုယ့်ရဲ့ဘဝဒီမှာပါခဲ့တဲ့စရိုက်ကြမ်းတွေဓာတ်ကြမ်းတွေဒါတွေကလည်းရှိသေးတယ် ရှိသေးတဲ့အခါကျတော့အဲ့ဒီအာနဲတာတွေဩငါတို့ဖះကဒီလောက်ထိတောင်ငါတို့ဘောဖြစ်စေချင်တာငါတို့ရဲ့မဲ့လျော်မှုတွေပေါ့ဆမှုတွေဩငါတို့ရဲ့ဒီလိုစရိုက်ဆိုးတွေစရိုက်ကြမ်းတွေငါတို့မှာရှိတာတွေတော့ငါတို့ပယ်ပယ်ပြီးတော့ငါတို့ဒီတရားတွေကိုဒီလိုလှုပ်တဲ့နေဆိုတာလေးကို လက်ခံပြီးတော့ဦးဇင်းတို့ဒကာဓမ္မတွေဖះအလိုတော်ကြ ဝိပဿနာတရားကိုကျင့်သုံးနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ယနေ့ဥစဉ်ဒီတုတ်တံများဟောကြားပေးပါမယ်အဲ့တော့ဒီတုတ်တံနေဟောတဲ့အခါကျတော့ပုံမှန်ကတော့တုတ်တံအရင်ဟောပြီးမှအကျိုးတရားကိုနောက်မှပြောတယ်ဒီနေ့ကတော့ဥစဉ်တို့တရားဓမ္မတွေတဲ့ဥစဉ်ကအကျိုးတရားအရင် ပြောမယ်နော်အကျိုးတရားအရင်ပြောတော့ဝမ်းသာသွားတာပေါ့ဟုတ်လားအော်ဒီတုတ်တော့ဒီလိုကြည့်ရင်ဒီလိုအကျိုးတွေရတယ်ဆိုတော့မှ အကျော်လဲမြင်မှလည်းအကြောင်းတရားလှုပ်ချင်တာကိုပုထုဇဉ်ဆိုဟုတ်တယ်မလားနော်အဲ့တော့ဥစဉ်ကပြောင်းပြန်လှမ်းပြီးအကျော်တရားအရင်ဟောမယ်နော်ဒီတရားတွေကိုကျင့်ရင်ဥစဉ်တော်တရားဓမ္မတွေမြတ်စွာဘုရားကအဲ့တော့ပထမပြောခဲ့တဲ့ဒီတန်ယုဒ္ဓနိကေမှာလာတဲ့ကာယကတာတတိတုတ်လေးကိုပထမအရင်ပြောလိုက်မယ်သူကအကျဉ်းချုပ်တုတ်လေးဆိုတော့နော်မြတ်စွာဘုရားကဗာမိတ်လဲဆိုတော့ချက်သားတို့တဲ့ ရာဂလောဘဒေါသမောဟတွေကင်းငြိမ့်တဲ့အသင်္ခတဇတ်နိဗ္ဗာန်ဆိုတာရှိတယ်ရာဂကင်းတယ်လောဘကင်းတယ်ဒေါသကင်းတယ်မောဟကင်းတယ်အဲ့ဒီရာဘရာဂလောဘဒေါသမောဟတို့ကင်းရာချုပ်ရာငြိမ့်ရာဖြစ်တဲ့အသင်္ခတတနိဗ္ဗာန်ဆိုတာကြီးရှိတယ်ခြေသားတို့တဲ့အဲ့ဒီအသင်္ခတတနိဗ္ဗာန် ယာကလောဘဒေါသတွေမောဟတွေကင်းတဲ့နိဗ္ဗာန်ကို သွားရလမ်းကြောင်းကြီးဖြစ်တဲ့ကာယကတာတတိ ကိုကို အမြဲတမ်းတတိထားပြီးတော့ရှုမှတ်ပွားများတာကိုကာယကတာတတိလို့ခေါ်တယ်မိမိရဲ့ကိုယ်ကိုတတိထားပြီးတော့ဆင်ញင်ခြင်းပွားများခြင်းရှုပွားခြင်းဆိုတဲ့ ကာယကတာတတိဆိုတဲ့လမ်းကြောင်းကြီးကိုငါဖျားမင်းတို့ကို ဟောပေးပြီးပြီလောကမှာပွင့်ထွန်းလာတဲ့ဆရာတယောက်အနေနဲ့ငါဖျားရဲ့တာဝန်ကျေပြီရသော်ဖျားပြောတဲ့စကားလေးတေချာမှတ်ထားနော်ငါဆရာတပားအနေနဲ့တာဝန်ကျေပွန်အောင်မင်းတို့ကို ပေးပြီးပြီချက်သားတို့တဲ့ အဲ့ဒီကာယကတာတတိကိုမင်းတို့ကို ဟောပေးပြီးပြီ။ယာဂတွေကင်းဖို့လောဘတွေကင်းဖို့ဒေါသတွေကင်းဖို့မောဟတွေကင်းဖို့တဲ့။အဲ့ဒီတရားကို မင်းတို့သစ်တပင်ရင်ဝါတပင်ရင်စိတ်ငြိမ်ရာအရတ်တွေကတ်နော်ကောင်းမြတ်တဲ့နေရာကိုယူစိတ်စိတ်ငြိမ်ငြိမ်နဲ့ချက်သားတို့မင်းတို့အဲ့ဒီငါပေးတဲ့တရားကို နေမနာညမနာကြိုးစားကြသမ်းပါတဲ့အဲ့ဒီလိုကြိုးစားတဲ့ပုံကိုများမှသာလျှင်သေရာညောင်ဆောင်ပေါ်မှာနောင်တမရမှာအဲ့ဒီလိုမကြိုးစားခဲ့ရင်တော့နောက်ဆုံးသေဃာနာနီ တနေ့မှာချစ်သားတို့မင်းတို့နောင်တတရားတွေနဲ့ပြည့်ပြီး တေရလိမ့်မယ်ငါတာဝန်ကြည်ပြီးမင်းတို့တာဝန်ပဲကြံတော့တယ်အဲ့ဒါကတန်ယုတ်တနိကေကာယကတာတတိတန်ယုတ်တနိကေမှာဟောတဲ့အဲ့ဒါကာယကတာတတိတုတ်မှာမြတ်စွာဘုရားတိုက်ရိုက်အဲ့ဒီလိုကိုမိန်ကြတာပါနော်အခုနောက်ထပ်မစ္စည်းမနိကေမှာ ဟောတော်မူတဲ့ကာယကတာတတိတုတ်တဲ့ အဲ့ဒီတော့ကြတော့မြတ်စွာဘုရားကချက်သားတော်တဲ့အခုငါဟောပေးမဲ့ဟောဒီကာယကတာတတိတုတ်တန်ကြီးအဲ့ဒီတုတ်တန်ကြီးကိုမင်းတို့တကယ်သာစ조사ပြီးတော့ပွားများကြသမ်းမှာအာထုတ်ကြသမ်းမှာစ조사ကြသမ်းမှာအဲ့ဒီငါဟောတဲ့အတိုင်းသာမင်းတို့သေးသေးချာချာစ조사အာထုတ်ရင်မပျော်မွေ့မှုတွေအလုံးကိုလည်းမင်းတို့ ယ်ရှားနိုင်တယ်နော်မပျော်မွှေ့မှုစိတ်แท้မှာโอ้နေရတာညီးငွေ့တရားကြီးမပျော်မွှေ့ဘူးဆိုတဲ့ဟာမျိုးကိုလည်းပဲပယ်ရှားနိုင်တယ်ကြောက်ရွံ့ထိတ်လန့်ခြင်းဖြစ်တဲ့အရာမှန်သမျှကိုလည်းပယ်ရှားနိုင်တယ်အလုံးကိုလွှမ်းမိုးနိုင်တယ်နံပါတ်2ကကြောက်ရွံ့ခြင်းထိတ်လန့်ခြင်းတွေကိုဖယ်ရှားနိုင်ပါတယ် နံပါတ်3ကလောကရန်တရားတွေနဲ့ရင်ဆိုင်တဲ့အခါမှာမတုံမလှုပ်တည်တည်ငြိမ်ငြိမ်နေနိုင်မယ်လောကမှာနေရင်လောကရန်တရားဆိုတာ သူလဲလာမှာကိုလဲလာမှာပဲဝကြွေးရှိရင်အချိန်တန်အကုန်ဆက်ရမှာ အကုန်ပေးရမှာမပေးလို့မရဘူးနိဗ္ဗာန်သွားကနာနီးလေပိုပေးရလေပဲမှတ်နော် အဲဒါကြောင့်မို့ဆရာတော်ဘုရားကြီးတွေကဘာဥပမာပေးလဲဆိုတော့ရွာထဲမှာအကျွေးယူစားတဲ့လူကိုဥပမာပေးတာအကျွေးယူစားတဲ့လူကအကျွေးလဲယူစားတော့ဟောဒီတလတော့အဆင်မပြေသေးလို့ပါကွယ်နောက်လာလေးမှာဆိုက်ပြသေးအေးအေးရပါတယ်ဟိုကသိခံအောင်မယ်နောက်လာနောက်လာနဲ့ရတယ်တနစ်နေပါအောင်သိခံအောင်မယ်ရွာကအပီးထွက်မယ်ဆိုရင်တော့မရဘူးအကုန်လုံးဆွဲတောင်းပါပဲမင်းထွက်ပြေးလို့တော့မရဘူးငါရွာကတော့ရှိတာအကုန်ပေးဆိုပြီးတော့တောင်းပါပဲအခုလည်းပဲ လောကရန်တရားတွေနဲ့ဘဝတစ်ခုမှာဖရာတော်မှရှောင်မရပါဘူးเนาะအဲ့ဒီလိုလောကရန်တွေနဲ့ရင်ဆိုင်ရတဲ့အခါမှာဟောဒီငါပေးတဲ့တရားကိုများမင်းတို့ချစ်သားတော်သေးသေးချာချာပွားထားတုံလှုပ်မှုမရှိဘဲနဲ့အဲ့ဒီလောကရန်တရားတွေကိုမင်းတို့သိခံနိုင်လိမ့်မယ်သိခံတယ်ဆိုတာက အကုန်လုံးကိုသိခံရ ချင်းကြိုက်ချင်းမှတ်ကြိုက်ချင်းဆာလောင်ချင်းမှုတ်သိချင်းခန္ဓာမှာပေါ်လာသမျှယောဂဝေဒနာဘေးကမဟုတ်မဟပြောခြင်းဆိုခြင်းသဘုတ်လေလေးလှုပ်ခြင်းနော်အမျိုးမျိုးသောတိုက်ခြင်းခိုက်ခြင်းအဲ့ဒါမျိုးမျိုးစုံသော လောကရန်နေနော်အဲ့ဒီလိုလောကရန်နေတဲ့မှာအထူးအဖြစ်တော့ဒါကြောင့်မို့တိခဏနဲ့တိခဏနဲ့ဆိုရင် ကိုယ့်ရဲ့အောက်လက်ငယ်စားတွေတပည့်ဒကာဒကမတွေကနေမှ ပြောခြင်းဆိုခြင်းတိုက်ခိုက်ခြင်းကိုသိခံနိုင်ခြင်းဟာတကယ်သိခံနိုင်ခြင်းပဲတဲ့ဒါကတော့ဘုဒ္ဓလောကဒေါက်တာပါချုပ်ဆရာတော်ဖရာကြီးမိတ်နဲ့စကားလေးပေါ့နော်သိခံနိုင်ခြင်းနေထဲမှာတဲ့အထက်တွေသိခံတဲ့ဟိုဒီဒီဘေးကသိခံတာကိုအောက်လက်ငယ်သားတွေကကိုအဖို့မတော်မတရားပြောကြမယ်ဆွဆွဲကြမယ်တိုက်ကြမယ်ခိုက်ကြမယ် အဲ့ဒါမျိုးတွေသိခံနိုင်မှတကယ်သိခံနိုင်ခြင်းနဲ့မကြိုက်မကြိုက်သလိုပြောကြမှာပဲလေဟုတ်တယ်မို့လားနော်အဲ့တော့ကိုကလောကကြီးတဲ့နေတဲ့ခါကျကိုအကောင်းကြီးပဲပြောမယ်လို့တော့မထင်နဲ့မြတ်စွာဘုရားကဒီကြောင့်ကိုပြောတယ်လောကမှာတဲ့အချီးမွမ်းကြီးပဲခံရတဲ့ပုံကိုရလို့ဘယ်တော့မှလည်းမပေါ်ဘူးဘူးတဲ့ဖရာတော်မှာအချီးမွမ်းလည်းခံရတယ်အကဲ့ရဲ့လည်းခံရတယ်အဲ့တော့ဦးဇင်းတို့တာမန်လူသားတွေကဘာမို့လဲဟုတ်တယ်မို့လား သူတို့နဲ့သဘောတူရင်ကြိုက်ရင်ကောင်းတာပြောမှာပေါ့မကြိုက်ရင်မကောင်းတာပြောမှာပေါ့ဒါကြီးကလောကကြီးမှာတွေ့ရမယ်လောကရန်တရားကြီးတဲ့အဲ့တော့မြတ်စွာဘုရားတော်မှာဒီလောက်လေးတင်ချေကဘာတသိမ့်ပါရမီတွေဖြည့်ပြီးတော့မှတခါတည်းလောကကြီးမှာအင်မတန်မှကြီးမားတဲ့ကရုဏာရှင်ကြီးဒီလောက်ကရုဏာရှင်ဖြစ်တဲ့မြတ်စွာဘုရားကိုလေသမားတွေနဲ့သွားတတ်ခိုင်းတာနဲ့ကြောက်တုံးကြီးတွေနဲ့ကြောင်မောင်းဆင်သက်ဆင်နေနဲ့သွားနင်းသက်ခိုင်း အမျိုးမျိုးဆွဆွဲအမျိုးသမီးတွေနဲ့ဆွဆွဲလို့ဆွဆွဲနော်အဲ့ဒီလိုတိုက်ချင်းခိုက်ချင်းဆွဆွဲချင်းအဆဲခံရတာလဲမြတ်စွာဘုရားပြုတ်နေရတာပဲနော်ပုံနာအများလာပြီးတော့တခါတဲ့မြတ်စွာဘုရားဆဲတာကိုတော့သူများနှစ်ဖူးအချွေခြေမကြအောင်လုံးမစားတဲ့ဟာကိုကိုတော့လွယ်လွယ်လေးအချောင်စားတာကိုတော့တို့လူပြင်းနေကိုတော့တို့ယဟန်တန်ဃာတွေဆိုမြတ်စွာဘုရားပြုတ်ကြည့်ပြီးမှ ဒကာရေးတဲ့အသင်ပုံနာတဲ့ပြောကျင်တာပြောပြီလေပြောပြီးပြီတဲ့ငါမေးမယ်မေးပါတဲ့အသင်သူများအိမ်နေများအလဲသွားဘူးသလားအော်သွားဘူးတာဗောတဲ့သွားဘူးရင်လက်ဆောင်လေးပါလေယူမသွားဘူးဘူးလားတဲ့ဩယူသွားဘူးတာဗောတဲ့သူများအိမ်သွားအလကားသွားလို့မှမရတာမင်းယူသွားတဲ့လက်ဆောင်အဲ့ဒီအိမ်ကိုပေးလို့အဲ့ဒီလူမယူရင် မင်းဘာလုံးမှလဲဟာကိုပစ္စည်းလေတကွကိုပြန်ယူမှာပေါ့မှတ်ထားငါဖះပေါ်မှာဆဲရဲခြင်းဆွဆွဲခြင်းပြစ်တင်ခြင်းကဲ့ရဲ့ခြင်းရှုံချခြင်းမကောင်းပြောခြင်းလောက်တာမှန်သမျှဘာမှငါလက်မခံဘူးအဲ့ဒီကံတွေမှန်သမျှမင်းဒီမင်းပြန်သွားမှာဒါဖះရဲ့ဝါဒပဲအဲ့တော့ဒီခန္တီတရားကိုမြတ်စွာဘုရားကလောကထဲမှာနေရင်အဲ့ဒီလောကို လောကကြီးကဘာပဲပြောပြောဘာပဲဆွဆွဆွဆွကိုယ်စိတ်ကိုမတုံမလှုပ်ဖက်နဲ့နေနိုင်အောင်ကို ကြိုးစားရမယ်လို့ဟောတာအဲ့ဒီခန္တီတရားကိုယဟန်တော်လေးတစ်ပါးကအိုးဟိုဖြစ်လဲဒေါသဖြစ်ဒီဖြစ်လဲဒေါသဖြစ်ပြောဆိုဗျာဘာမိတ်လဲဆိုချစ်သားတဲ့ငါဖះဟာခန္တီဝါဒကိုကျင့်သုံးတာတဲ့ဒီဖះဘဝမပြောနဲ့ဟောအတိတ်ဘဝတုန်းကခန္တီဝါဒီယသိဖြစ်တဲ့အချိန်မှာ ကလာဘူးမင်းကငါရဲ့နရွက်ကိုဖြတ်ပြီးတော့သိခံနိုင်သေးလားအတင်ဘာချင်းကျင့်တာတော့လို့ဖះကိုမေးတယ်ငါသိခံခြင်းအကျင့်ကျင့်တာပါနရွက်ကိုဖြတ်ပြီးသိခံနိုင်သေးလားလို့မေးတာငါသိခံနိုင်ပါတယ်လို့ဖြေတယ်နှာခေါင်းငါ့ကိုထပ်ဖြတ်တယ်သိခံနိုင်သေးလားလို့မေးတာသိခံနိုင်ပါတယ်လို့ပြောတော့ငါ့ကိုတခါတည်းလက်နှစ်ဖက်ဖြတ်တယ်နရွက်နှစ်ဖက်ဖြတ်တယ်လက်နှစ်ဖက်ဖြတ်တယ် မေးတယ်ငါသိခံနိုင်တယ်ပြောတယ်ခြေနှစ်ဖက်တွေဖြတ်တယ်လက်လည်းမရှိခြေလည်းမရှိနေရွက်လည်းမရှိနှာခေါင်းလည်းမရှိတဲ့ငါ့ကိုသိခံနိုင်သေးလားအကြိမ်ကြိမ်ပြောလို့ငါရဲ့ level ကိုသူကိုယ်တိုင်ဓာတ်နဲ့ခုတ်တတ်တာငါသိခံတယ်ဖះအလုံးတော်ဘဝမှာတော့မှငါအဲ့ဒီလောက်သိခံခြင်းနဲ့သိခံခဲ့တဲ့ငါဖះသာသနာတော်ထဲမှာဝင်ပြီးတော့ချစ်သားငါဖះရဲ့တပည့်လောက်ပြီး ဘာဖြစ်လို့မင်းသီးမခံနိုင်တာတော့မြတ်စွာဘုရားဝါဒပါပဲနော်အဲ့ဒီကြောင့်မို့ဒီတုတ်တော်မှာမြတ်စွာဘုရားကသီခံခြင်းအကြောင်းတွေကိုဟောပြီးနောက်ဆုံးမြတ်စွာဘုရားဘာပြောလိုက်လဲဆို သေခာနာနီမှာကြံထမ်းတဲ့ဝေဒနာတွေကစသီခံရမယ်ကြံတဲ့ဝေဒနာဆိုတာဘာမဟုတ်ဘူးเนาะကြံတဲ့ဆဲတယ်ဆိုတယ်ပြောတယ်ဆိုတယ်ဆိုတာဒီဘနာဝင်ဒီဘနာထွက်သွားတာအဲ့ဒါကြီးကို လက်ခံလို့ ။ तू ငါ့ကိုဘလို့ဆဲဘူးတယ်ဆဲဘူးတယ်ဆိုပြီးတော့ဖြစ်နေလို့ဦးဇင်းတို့တွေစိတ်ထဲမှာအကြိတ်ခဲကြီးဖြစ်တာ။ဟုတ်တယ်မို့လားပုထုဇဉ်ဆိုတာကတခါတည်းတခါဆဲထားတဲ့ဟာကိုကိုကလက်ခံလိုက်တာ哦။ကိုကလက်ခံလိုက်တဲ့အခါကျတော့ကိုလက်ခံသည့်အတွက်အဲ့ဒါကြီးကကိုထဲမှာတနှုတ်နှုတ်စိတ်ထဲမှာဆင်းရတာလေ။အိတ်ထဲမှာတိမ့်ထားတဲ့ဗရမ ्या တခါတည်းထုတ်ထုတ်ကြည့်သလိုကိုကိုဆဲထားတယ်ဆိုထားတယ်မကောင်းပြောထားတာကြီးကိုကိုကပြန်ပြန်ပြန်ပြန်ပြီးတော့ထုတ်ထုတ်ထုတ်ထုတ်ပြီးတော့စဉ်းစားလို့ ဘာဖြစ်လဲပိုးပေါ်ပြီးဒေါသတွေဖြစ်ရတာပိုးပေါ်ပြီးတောကတွေဖြစ်ရတာဟုတ်တယ်မဟုတ်လားအခုတော့ကဲသေရာရဲ့နောက်ဟိုဘက်ဘာရှိအောင်မှာသိခံမယ်အဆုံးစွန်သိခံမယ်သေရင်အလုံးထားခဲ့ရမှာလေဟုတ်တယ်မဟုတ်လားသေခြင်းဆိုတဲ့ဆင်းရဲလောက်ကြမ်းတဲ့ဆင်းရဲမရှိပါဘူးအဲ့ဒီတော့လောကမှာသိခံတော်မြတ်စွာဘုရားကချက်သားတော်တဲ့နာကျင်ခံခက်နှိပ်စက်တဲ့ အဲ့ဒီသေခြင်းဆင်းရဲကြီးကိုတော်မှမင်းတို့သိခံနိုင်အောင်ကြိုးစားစမ်းပါတဲ့ဟောဒီငါပေးတဲ့တတိပဋ္ဌာန်တရားကို သေးသေးချာချာတာချက်သားတို့မင်းတို့ပွားသေးသေးချာချာလို့ဟောဒီကာယကတာတတိကို ပွားရင်အဲ့ဒီသေခြင်းဆင်းရဲကြီးတောင်ချက်သားတို့မင်းတို့အေးအေးဆေးသေးလေးသိခံပြီးတော့ငြိမ်ငြိမ်အေးအေးသွားနိုင်တယ်နံပါတ်၄အချက်က ပထမဇံဒုတိယဇံတတိယဇံစတုထဇံဆိုတဲ့ဇံအင်္ဂါ၄ပါးကိုလည်းလွယ်လွယ်ကူကူနဲ့ချက်သားတို့မင်းတို့ရနိုင်တယ်တဲ့နော်အဲ့ဒီကနေပြီးတော့မြတ်စွာဘုရားအဋ္ဌိဝိဒညာတကောအမျိုးမျိုးဖန်ဆင်းတယ်ဆိုတဲ့ခန္ဓာကိုယ်တကောကနေတထောင်ခွဲတာနှစ်ထောင်ခွဲတာအထိခွဲနိုင်တဲ့အဲ့ဒီညာမျိုးတွေကိုလည်းရနိုင်တယ်ဒိဗ္ဗသောတာဒီကဘာနဲ့ဟိုကဘာ နတ်တို့ရဲ့နာကဲ့သို့အကုန်လုံးကိုကြားနိုင်တဲ့ဒိဗ္ဗသောတာအဲ့ဒီဝိရာညာတကုံမျိုးမျိုးဖန်ဆင်းတာတွေလည်းရနိုင်တယ်နတ်ရဲ့နာကဲ့သို့လည်းအနိဝေအကုန်ကြားနိုင်တယ်ပရစိတ်တဝိဇာဏဏဉာဏ်ဆိုသူတစ်ပါးစိတ်တွေကိုယ်စိတ်တွေအလုံးကိုသိနိုင်တဲ့ဉာဏ်ကြီးလည်းရနိုင်တယ်နောက်ပြီးတော့ပုပ္ပေနိဝါဒနုတ်တတိညာအတိတ်ဘဝတွေအလုံးကိုပြန်မြင်နိုင်တဲ့ညာနောက်ပြီးတော့ ဒိဗ္ဗစက္ခုနော်ဒိဗ္ဗစက္ခုနတ်မျက်စိကဲ့သို့ဒီကဘာနဲ့ဟောကဘာအကုန်လုံးကိုမြင်နိုင်ကြည့်နိုင်တဲ့ဒိဗ္ဗစက္ခုကြီးလည်းရနိုင်တယ်နောက်ဆုံးကိလေသာအာသဝတရားတွေကုန်ခန်းတဲ့အာသဝခရဉာဏ်ကြီးကိုလည်းရနိုင်တယ်ဆိုတော့အကျိုးတရား10မျိုးဟောဒီငါပေးတဲ့ကာယကတာတတိကို ချက်သားတို့မင်းတို့နေတိုင်းပွားနေမယ် အာထုတ်နေမယ်ကြိုးစားနေမယ်ဆိုရင်ဟောဒီအကျိုးတရား10မျိုးကိုမင်းတို့ အကုန်လုံးကိုဒိဋ္ဌဓမ္မဘဝမှာအကုန်လုံးရနိုင်တယ်ရသော်ဘုရားဟောကြားတော်မူခဲ့တဲ့တရားဟာသေပြီးဟိုဘက်မှာချမ်းသာမယ်နိဗ္ဗာန်ဆိုတာဟိုဘက်မှာချမ်းသာတာလို့ဘုရားကဘုရားဟောတဲ့တရားကိုအလုံးကအဲ့လိုထင်းနေတာမြတ်စွာဘုရားဒိဋ္ဌဓမ္မရနိုင်တဲ့အကျိုးတရား10မျိုးကို ဟောဒီကာယကတာတတိသုတ်မေဇိမာနိကေမှာတိုက်ရိုက်ခေါ်ကြတော်မူခဲ့ပါတယ်။ဒါကြောင့်ဦးဇင်းတော်ဒကာဓမ္မတွေကဩမြတ်စွာဘုရားပေးတဲ့ဒီကာယကတာတတိသုတ်ဆိုတာငါတို့အတွက်အမတန်တန်ဖိုးရှိပါလားဒီတရားတော်ဒီဟာနော်တကယ်ကို အကျိုးများလို့သာသနာတော်ကြီးထဲမှာအခုဒီလောက်နှစ်ပေါင်း2000ကျော်မှာတန်ဃာတော်အရှင်မြတ်တည်ရဲ့ကျေးဇူးတရားကြောင့် ဒီတရားတွေအခုချိန်ထိနာယူခွင့်ကြင့်ကြံခွင့်နေရတာငါတို့ကံကောင်းနာပါလားလို့သိပြီးတော့ဦးဇင်းတို့အခုအဲ့ဒီကာယကတာတတိသုတ်အဲ့ဒီသုတ်တော်မှာဒါကဦးဇင်းကအကျိုးတရားတွေတရားဓမ္မတွေအတွက်ရနိုင်တာကိုဦးဇင်းကအရင်ဆုံးပြောလိုက်တာပါအဲ့ဒီတော့အဲ့ဒီသုတ်တန်ကြီးကိုမြတ်စွာဘုရားဘယ်မှာဟောလဲဆိုတော့ဇေတဝန်ကျောင်းမှာ ဇေတဝန်ကျောင်းရောက်ဖူးလို့ရှိရင်ဇေတဝန်ကျောင်းမြတ်စွာဘုရားသတင်းသုံးတဲ့ခန္ဓာကုရိတိုက်ရဲ့ရှေ့မှာအဲ့ဒီမှာတရားဟောပလင်ကြီးအကြီးကြီးနဲ့ကွင်းကြီးရှိတယ်အဲ့ဒီနေရာမှာယဟန်တော်တွေဟာညနေခင်းကြတော့အဲ့ဒီမှာတရားနာဖို့သူတို့သွားပြီးဆွေးနွေးကြအဲ့ဒီလိုလှုပ်တဲ့အချိန်မှာမြတ်စွာဘုရားကကြွားပြီးတော့လာတော့ယဟန်တော်တွေကပြောတယ်မြတ်စွာဘုရားဟောကြားတော်မူတဲ့ ကာယကတာတတိဒီတရားတွေဟာအင်မတန်မှအကျိုးကျေးဇူးများလိုက်တာအင်မတန်မှအကျိုးကျေးဇူးများလိုက်တာဆိုပြီးတပားနဲ့တပားသူတို့ကတကယ်ကျင့်တော့အခုမြတ်စွာဘုရားပြောတဲ့အကျိုးကျေးဇူးရနေကြတာ ਉਹ ဒီကာယကတာတတိကိုကျင့်တာနဲ့ရနေကြတဲ့အခါကျတော့အကျိုးကျေးဇူးများလိုက်တာမြတ်စွာဘုရား ဟောကြားတော်မူတဲ့ဒီတုတ်တန်ကြီးဟာတကယ်ကိုအကျိုးရှိတယ်အကျိုးရှိတယ်အကျိုးရှိတယ်ဆိုပြီးတော့အဲ့ဒီစကားပြောနေစဉ်မှာပဲမြတ်စွာဘုရားကြွလာတယ်ချက်သားတော်တဲ့မင်းတို့အဘယ်စကားကို ပြောဆိုနေကြပါသလဲမြတ်စွာဘုရားမြတ်စွာဘုရားဟောကြားပေးတော်မူတဲ့ကာယကတာတတိဆိုတာတကယ်ကိုအကျိုးများတဲ့အကြောင်းတပည့်တော်တို့ဒိဋ္ဌဓမ္မ ကိုယ်တိုင်မြင်ရကိုယ်တိုင်တွေ့ရကိုယ်တိုင်သိရပါပြီဖုရားလို့အဲ့လိုလျှောက်တဲ့အခါကျတော့မြတ်စွာဘုရားကခြေသားတော်တဲ့အဲ့ဒီကာယကတာတတိအဲ့ဒါကိုငါဖုရားဟောကြားပေးမယ်ဆိုပြီးတော့နောက်ထပ်မပွားရသေးတဲ့မသိရသေးတဲ့တန်ဃာတော်ဒီနော်တကယ်သိပြီးသားယဟန်တွေကတော့ပွားပြီးသားပေါ့ကြံတဲ့တန်ဃာနဲ့ကြံကကြံတဲ့ပြိတ္တကြီးတွေ အားလုံးကို သိစေခြင်းလို့မြတ်စွာဘုရားကကာယကတာတတိဆိုပြီးတော့အဲ့ဒီမှာဟောလိုက်တယ်အဲ့ဒီကာယကတာတတိဆိုတာချက်သားတော်တဲ့နံပါတ်1အာနာပါနပပလို့ခေါ်တယ်အာနာပါနကမ္မထံဝင်သက်လေထွက်သက်လေကိုဒီနေရာမှာတော့16မျိုးထိမတွေ့ဘူးဥစဉ်၄မျိုးဟောလိုက်တာတွေ့တယ် လေမျိုးနာသီဝမှာလေဝင်ရင်ဝင်တာသည်ထွက်ရင်ထွက်တာသည်အဲ့ဒါကိုဆရာတော်ဘုရားကြီးတွေကတတိမြဲရာပထမလို့လင်္ကာလှုပ်လိုက်တာနာသီဝလေးမှာလေလေးဝင်တာသည်တယ်ထွက်တာသည်ဝင်တာသည်တယ်ထွက်တာသည်တယ်ဝင်တိုင်းသည်ထွက်တိုင်းသည်ဝင်တိုင်းသည်ထွက်တိုင်းသည်အောင်လုပ်ပါနံပါတ်1ကအရှိအတိုကို သိအောင်လုပ်ပါဒုမာတိုရှေသိစာအဲ့လိုဆိုထားတာတတိမြဲရာ ပထမဒုမာတိုရှေသိလေလေးကတခါတလေကျရှီရှီလေးရှူတာရှိတယ်တခါတလေကျတော့တိုတိုလေးရှူလိုက်တာရှိတယ်ထုတ်တဲ့လေလေးကလည်းတခါတလေရှီရှီလေးထုတ်တာရှိတယ်တခါတလေတိုတိုလေးထုတ်တာရှိတယ်အဲ့ဒီလေလေးထုတ်တဲ့အခါမှာအရှီအတိုလေးကိုသေးသေးချာချာလေးကြည့်ပေးရတယ်အဲ့ဒါကဒုတိယအဆင့် နော်နောက်တတိယအဆင့်ကြတော့သုံးချက်သိမှာတတိယနော်တတိမြဲရာ ပထမဒုမာတိုရှိတိသုံးချက်သိမှာတတိယစမှာငိမ့်စီပြီဆိုပြီးတော့ဒီအာနာပါနကမ္မထံပထမအဆင့်၄ဆင့်ကိုအဲ့ဒီလိုဆရာတော်ဘုရားကြီးတွေကစာဆက်ပေးတာ ဝင်သက်လေထွက်သက်လေကို ဝင်တိုင်းသိထွက်တိုင်းသိသိအောင် လုပ်တာနံပါတ်1နံပါတ်2ကြတော့ဘာလုပ်လဲဆိုတော့အရှိအတူလေလေရှူတာက တိုးတိုးရှူတာလားရှေ့ရှေ့ရှူတာလားဆိုတော့သိအောင်လုပ်တယ်နံပါတ်3ကအဲ့ဒီဝင်သက်လေရဲ့အစအလယ်အဆုံးကိုဩနောက်အတွင်းထဲထိလိုက်တာမဟုတ်ဘူးအပြေအဝဲကြီးကိုလည်းလိုက်ဟောဒီနှာသီးဝါလေးမှာလေလေ စပြီးတော့တိုးပြီးဝင်းနေတိုးပြီးတော့ဝင်လာလေးစပြီးတိုးလေးလေးတိုးလာတာအစတိုးနေတာကအလဲပြီးရင်ဆုံးသွားတယ်လေးလေးပြန်ထွက်တယ်ထွက်တာလေးထွက်တဲ့လေးလေးရဲ့စပြီးထွက်တဲ့ခါမှာအစထွက်နေတယ်ပြီးရင်ဆုံးသွားတယ် ဆိုပြီးတော့အဲ့ဒါမျိုးအစအလဲဆုံးယူတာအဲ့ဒီလေးလေးရဲ့အစအလဲဆုံး၃ချက်အဲ့ဒီနေရာမှာ၃ခုကိုယူတယ်ပြီးတဲ့အခါကျမှငြိမ့်သေးပြီဆိုတာကြတော့ ဒီစိတ်ကြမ်းထမ်းတဲ့ဒီစိတ်ကြမ်းစရိုက်ကြမ်းတွေဟိုဖယ်ရှားပြီးတော့လေလေးကိုငြိမ်ပြီးအေးပြီးအေးအေးလေးလေအေးလေးဝင်နေတယ်စိတ်လေးငြိမ်ပြီးငြိမ်ငြိမ်အေးလေးလေလေးပြန်ပြီးတော့ထွက်သွားတာအဲ့ဒီစိတ်ကလေးကိုငြိမ်အေးပြီးတော့ဝဲလာတာအဲ့ဒါလေးကိုဦးဇင်းတို့ယဉ်ကျေးတော့ကတော့ငြိမ်စေမြည်ငြိမ်စေမြည်ဆိုပြီးကျင့်တာ तू က ပထမဒီစစချင်းတမာတိမရခင်ကလှုပ်လို့မရဘူးအဲ့ဒါကြောင့်မို့မြတ်စွာဘုရားအဆင့်၄ဆင့်ကတစ်ဆင့်ချင်းဟောတာနံပါတ်၁အဆင့်စပြီးတမာတိတတိမြဲရာ ပထမဆိုတဲ့တတိကိုမြဲအောင်လုပ်မှာတတိမြဲအောင်လုပ်တဲ့အခါကျတော့ဦးဇင်းတို့ဒီစနစ်နဲ့သွားကြည့်တဲ့အခါကျတော့တတိမြဲရာပထမဆိုနှာသီးဝါမှာလေးလေးဝင်တိုင်းသည်ထွက်တိုင်းသည်ဝင်တိုင်းသည်ထွက်တိုင်းသည်ဒါရိုးရိုးမှတ်တဲ့နည်း နောက်ပြီးတော့ဦးဇင်းတို့ဂဏနာနီးဆိုတာရှိသေးတယ်ဒီတိုင်းရိုးရိုးမှတ်လို့ဘလို့မှကိုဖမ်းလို့မရဘူးစိတ်ကလွန့်လွန့်လွန့်လွန့်သွားတယ်ဆိုရင်အထာကထာပြတဲ့နီးကဂဏနာနီးဆိုတာအဲ့ဒီမှာတက်ကနေပြီးတော့30ထိရေးတာဝင်လေထွက်လေတက်ဝင်လေထွက်လေနှစ်ဝင်လေထွက်လေသုံး တစ်ကနေနှစ်နှစ်ကနေသုံးအတွင်းစိတ်ကိုဘေးကိုထွက်သွားပြီဆိုရင်တစ်ကိုပြန်စဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်ဝင်လေထွက်လေသုံးဆိုပြီးတော့အဲ့ဒီမှာနေတခါတည်းတစ်ကနေ30အတွင်းကိုစိတ်ကိုအပြင်ကိုတစ်ချက်လေးမှမလွင့်သေးပဲနဲ့တစ်ကနေ30ထိရအောင် तू ကစိတ်ကိုကြိုးစားကြိုးစားပြီးဖမ်းလိုက်အဲ့ဒါက 30ထက်လဲသူကမပုံနဲ့တဲ့ခဏအရေအတွက်များပြီတမာတိလွင့်သွားမှာစိုးလို့ငါးအောက်ကိုလည်းမလျော့နဲ့ငါးအောက်ကိုလည်းမလျော့နဲ့30ထက်ကိုလည်းမကြော်ဘဲနဲ့တစ်ကနေ30အတွင်းမှာ ရေတွက်ပြီးတော့စိတ်ကိုအဲ့လိုထိမ့်ရင်လဲရတယ်လို့အထာကထာအဲ့လိုပြဦးဇင်းတို့ဒီမြေစင်းနီးနဲ့သွားပြီးတော့ကျင့်တဲ့အခါကျတော့အရင်တော့ကတော့ကန်နီနီးခေါ်တာပေါ့ဒီကျင့်တဲ့အခါကျတော့ तू ကကြတော့ တက်ကနေရှစ်ထိပေးတယ်ဆရာတော်ကြီးတွေနီးရသူကမက်ကင် ရှစ်ပါးကိုအာယုံပြုတ်ပြီးတော့ဝင်လေထွက်လေတက်ဝင်လေထွက်လေနှစ်ဆို တက်ကနေရှစ်ထိရေတွက်ခိုင်းပြီးတော့မှသူကတက်ကနေရှစ်ထိစင်စင်ကြဲကြဲရပြီဆိုလက်လေးချိုးပြီးတစ်ခုမှတ်နောက်ကနေပြီးတော့တခါတက်ကနေရှစ်ထိနောက်ထပ်စင်စင်ကြဲကြဲမစင်ကြဲသေးဘူးဆိုတက်ကနေရှစ်ထိပြန်မှတ်3နဲ့4 5နဲ့6အတွင်းမှာစိတ်ကိုဘေးထွက်တယ်ဆိုရင်သူကတက်ကိုအဲတက်ကနေပြန်မှတ်ဆိုပြီးတော့ တက်ကနေပြီးတော့ရှစ်အထိစင်စင်ကြဲကြဲရရင်နောက်ထပ်တစ်ခုဆိုပြီး10ခုတက်ကနေရှစ်အထိ10ခုရရင် तू ကစိတ်နဲ့မှန်းပြီးလက်ကဝုတ်ကိုတပုံပုံတာဒီဘက်ကတက်ကနေရှစ်အထိတက်ကနေရှစ်အထိ10ခုရပြီဆိုလက်ကဝုတ်ကိုတပုံပုံနဲ့ဒရောင်စစ် ပခုံးနရွက်ဂျိုးဆောင်ငါးဌာနဒီဘက်ငါးဌာနဆို10ဌာနအဲ့ဒီ10ဌာန ရရင်အဲ့ဒါကိုသူတို့ကတဝါရလို့ခေါ်လိုက်တာ အမှတ်တရအဲ့ဒီအမှတ်တရကတမာရိယမရှိရင်နှစ်နာရီလောက်ထိုင်မှတ်တာကိုဒီတချမ်းကမတက်ဘူးဒီတချမ်းနေပြက်ပြက်ကြနေအဲ့နှစ်နာရီလောက်ထိုင်တာမှတမာရိယမရရင်လေနောက်ကြတော့တမာရိယအဲ့လိုနဲ့တခါတည်းတက်ကနေရှစ်တွင် တက်ကနေရှစ်တွင်ကိုတခါတည်းမရမရမနာဒလဇက်ကို तू ကဆက်ဆက်ဆက်ဆက်ပြီးတော့ तू ကအဲ့လိုမှတ်တဲ့အခါကျတော့အဲ့ဒီမှာနေတတိအားပိုးပိုးအားကောင်းအားကောင်းလဲလာရော နှစ်နာရီအတွင်းကို200လောက်ရရောင်းနှစ်ပတ်ပေါ့ဝါရ200လောက်ရတယ်အဲ့ဒီဝါရ200လောက်ရလဲရရောအဲ့ဒီမှာပရိကမနမိတ်ဆိုတာပေါ်လာပိုစုံကျူးတွေလင်းလက်လာသလိုတခါတည်းမျက်စိတွေကဖြက်ဖြက်ဖြက်ဖြက်ဖြက်ဖြက်ဖြက်ဖြက်ဝင်ဝင်လက်လက်တွေတောက်တောက်ပပတွေဖြစ်လာသူအဲ့ဒါတွေလုံးဝမှမကြည့်ရဘူးမကြည့်ဘဲနဲ့ကိုယ့်အနက်ကိုမှတ်ကိုယ့်အနက်ကိုမှတ် နာသီဝမှတ်ရေတွက်ပြီးမှတ်မှတ်ရင်မှတ်ရင်မှတ်ရင်နဲ့မှအဲ့ဒီမှာတင်တခါတည်းကိုယ့်ရှေ့မှာနေလုံးကြီးလာလုံးကြီးထွန်းလင်းတောက်ပတက်ကဲ့သို့ကိုကြည်လင်းပြီးတော့လာတယ်ဒါပေမဲ့အကြည့်မခံသေးဘူးကိုကကြည့်လိုက်ရင်အဲ့ဒါရပျောက်ပျောက်သွားတာအဲ့တော့မကြည့်နဲ့ဆက်ပြီးတော့မှတ်အဲ့ကိုရေတွက်တနာအဲ့နှစ်နာရီလောက်ထိုင်နေအတွင်းမှာအဲ့ဒီဟာမျိုးခန္ဓာကိုယ်ဘဏ္ဍပတ်လောက်ရတယ်လဲစိတ်အထွက်တွေနဲနဲနဲနဲလာတာနဲ့အမျှနောက်ဆုံးကိုယ့်ရဲ့ရှေ့မှာ နေဝန်းကြီးလာဝန်းကြီးတီတကဲ့သို့ဟာဒီမှာ မျက်စိမှိတ်ထားတာမျက်စိကိုတခါတည်းဒီလိုအဝတ်စီးပြီးတော့အပြင်အလင်းဝင်มาဆိုတော့အဝတ်တွေစီးပြီးတော့ပိတ်ထားတာတော့မှအဲ့ဒီပေါ်လာတဲ့အလင်းနမိတ်ကိုအတွင်းထဲကစိတ်နဲ့ကြည်တာနဲ့ကိုမျက်ရည်တွေကတောက်တောက်ကြစူးတာအလင်းကြီးကစူးရှပြီးတောက်ပလာတဲ့အလင်းကြီးရလာအဲ့ဒီအလင်းကြီးရလာတော့အဲ့ဒါကိုပရိဘာကနမိတ်လို့ခေါ်တယ် အဲ့ဒါပฏิဘာကနမိတ်ကနေပြီးတော့ရှေ့ဆက်သွားရင်ဥပ္ပစာဒသမာဓိလို့ခေါ်တယ်ဇံရဲ့ရှေ့ကိုရောက်သွားတာအဲ့ဒီဥပ္ပစာဒသမာဓိကနေမှဇံလန်းတက်ခြင်းတဲ့ပုံကူများကဟိုဘက်ကိုအဲ့ဒါဇံလန်းတက်သွားရုံပဲဇံလန်းမတက်ဖဲနဲ့တခါတည်းအခုပြောသလိုအဲ့မှာတော့နေရဆိုရင်တော့လူပြည်နတ်ပြည်ငရဲပြည်အတိတ်ဘဝတွေအကုန်ပြန်ရှုခိုင်းတာ အဲ့ဒီနီဥစဉ်ကတော့အဲ့ဘက်ချမ်းဘက်နဲ့လောက်ခဲ့တယ်ဥစဉ်ဇန်လန်းဘက်ကိုအဲ့နီစနစ်မှာတုန်းကဥစဉ်မတက်ခဲ့ဘူးပါဘူးသူတို့ဟိုဆရာတော်ဖျားတွေကတက်လည်းမပေးခဲ့တော့လေအဲ့တော့ဒီဘက်မှာလူပြည်နတ်ပြည်ငရဲပြည်တွေအကုန်ရှာတဲ့နီးစနစ်ဘက်ကိုသူကတော့အဲ့ဒီဘက်သွားပြီးတော့မှတခါတည်းအဲ့ဓာတွေကဲထားတော့ဒါတွေကတမာတိအလင်းရှိရင်နတ်ပြည်ဆိုတာလည်းရှိတယ်ငရဲဆိုတာလည်းရှိတယ် ဒီလိုဘုံတွေဘဝတွေအကုန်လုံးကိုယ့်ရဲ့အတိတ်တွေလည်းကြည့်လို့ရတယ်ရှုလို့ရတယ်ဒီအဆင့်မှာဒါရတယ်ဆိုတာဆရာတော်ဘုရားကြီးတွေကသိစေခြင်းလို့အဲ့ဒီစနစ်ကိုသူကကျင့်စဉ်ကိုဆရာတော်ဘုရားကြီးတွေကပေးပြီးတော့ကဲအဲ့ဒါတွေအကုန်နာတော့ဝိပဿနာပဲကူးမယ်ဆိုပြီးတော့မှအဲ့ဒီမှာဦးဇင်းတို့အဲ့တုန်းကကူးခဲ့ရတုန်းကတော့ဦးဇင်းတို့ရင်ညွန်လေးမှာစိုက်ကြည့်လိုက်တမာတိကအလင်းတွေကအကောင်းတဲ့အခါကျတော့ရင်ညွန်လေးကြည့်ပြီးတော့အဲ့ဒီမှာ တခါတည်းရုပ်တရားကနေစပြီးတော့ရုပ်ရဲ့သဘောလေးကိုစတင်ရှုတာနဲ့မကြခင်ခဏအတွင်းမှာအဲ့ဒီရုပ်တရားဖောဖောဖောဖောဖောဖောနဲ့တခါတည်းအမြုပ်ဆိုင်ကြီးတွေလို့တခါတည်းထပုတ်ပွားပြီးတော့တခါတည်းပိုးတော့တွေတဖောဖောကြောက်လို့ဖောဖောဖောဖောဖောဖောဖောဖောနဲ့ဖြစ်ပြီးတော့အဲ့ဒီကနေပြီးတော့မကြခင်မှာအယိုးစုတွေအကုန်အကုန်လုံးဒီအတုပတွေအကုန်ကွာကြပြီးမှအယိုးစုကြီးတွေကြအယိုးစုကြီးတွေကြအဲ့အယိုးစုကြီးတွေမှာငုတ်တော့အပေါ်ကနေထိုင်ကြည့်ရတယ်လို့ တခါတည်းအဲ့ဒီလိုကိုကြည့်ရသလိုမြင်ပြီးတော့မှအဲ့ဒါတွေမှာတင်ရှူရင်းနဲ့တခါတည်းအယိုးတို့တွေအကုန်လုံးအမှုံကြပြီးတော့မှအဲ့ဒီမှာဖောဖောဖောဖောဖောဖောပဲအဲ့ဒီအမှုံတွေပဲရှိတော့အဲ့ဒီအမှုံတွေကြသွားတဲ့အဆင့်တွေအထိရောက်သွားအောင်ဒါကတော့အဲ့နီးတွေနဲ့တော့ကဥစဉ်အဲ့ဒီလိုဥစဉ်ကျင့်ခဲ့ပါတယ်ဒါကြောင့်ပြောတာတတိမြဲရာပထမဆိုအရင်ဆုံးတတိကိုမြဲမှကြံတာတွေကရတယ်အဲ့ဒါကြောင့်မို့တတိမြဲအောင်အရင်ဆုံးလုပ်ရတယ် တတိမြဲလာရင်အခုပြောတဲ့နမိတ်တွေပေါ်လာတယ်အဲ့ဒီနမိတ်တွေကနေမှအခုရှစ်ဆက်ပြီးတော့ကိုယ့်ကိုဇန်လန်းတက်ချင်တယ်ဆိုတက်မတက်လို့ကအခုပြောတဲ့နမိတ်တွေနဲ့အဲ့ဒါကတော့ဆရာကောင်းနီးကောင်းရှိမှရတယ်ဆရာကောင်းနီးကောင်းမရှိပါဘဲနဲ့ကိုယ့်ဟာကိုယ်လျှောက်လို့ရင်ယူသလိုကြောင်သလိုဖြစ်တတ်တယ်ဘာကြောင့်လဲဆိုတော့အကြာဓာတ်တွေအမြင်ဓာတ်တွေပေါ်လာတဲ့အခါကျတော့ဟိုကလာပြောဒီကလာပြောဖြစ်တဲ့အချိန်မှာအဲ့ဒီမှာအစစ်မှမသိအတုမှမသိနဲ့ ကိုကိုဘေးကဒုက္ခပေးခြင်းလို့ဆွဲတော်နာမှန်းလည်းမသိပဲနဲ့ယူတယ်ဆိုတော့အဲ့မှာဆရာနီးမကြိုက်အဲ့နာမှာယူတာတမထပေါက်ပြီးတော့ယူသွားတယ်ဆိုတာအဲ့ဒီလိုအချိန်မျိုးမှာ ဖြစ်တတ်တယ်တမာတိတွေကအရန်အားကောင်းလာပြီးတော့တခါတည်းဟိုကဟိုပြောဒီကလာပြောအဲ့မှာဦးဇင်းတို့ဘိတ်ရောက်တုန်းကဆရာတော်ကြီးတပါးတခါတည်းအဲ့ဒီမှာဟိုကြောင်းလေးကလည်းတောက်ထွလေးပေါ်မှာတလုံးနဲ့တီးတဲ့အမြင့်ပေါ်မှာသွားဆောက်ထားတာ အဲ့တောင်လေးပေါ်မှာသီးသန့်တက်ရတယ်တောင်လေးကလည်းသေးသေးလေးအဲ့ကျောင်းနေထဲမှာအဲ့တောင်ထွတ်လေးပေါ်မှာတက်ထားရဆိုတော့မြင့်တာပေါ့တောင်ထွတ်ပေါ်မှာမှကျောင်းကနှစ်ထပ်ကျောင်းထပ်ဆောက်ထားတာတရားတွေအားထုတ်ပြီးကိုတော့ဇံရပြီဇံရပြီခုံချခုံချဆိုတော့ဆရာတော်ကအဟုတ်ထင်ပြီးခုံချတာအောက်လည်းရောက်ရောခြေတော်ကြိုကံကောင်းလို့မသေးတာအဲ့ဒါမျိုးတွေဖြစ်တယ်ဆိုတာကအဲ့ဒီအခုပြောတဲ့တမထနယ်ပယ်မှာအဲ့ဒါအင်မတန်အန္တရာယ်ကြီးတယ်အဲ့ဒီနေရာမှာဆရာကောင်းနေကောင်းရှိမှဆရာသမားတွေက ဒီလိုလုပ်ဒီလိုရှုတော်ပြီဒါမလုပ်နဲ့ဒီဟာမြင်ဒီဆက်သွားဆိုပြီးတော့အဲ့ဒါမျိုးလုပ်ရင်တော့ရတယ်เนาะအဲ့ဒီကနေဝိပဿနာတွေရှုရင်လည်းပဲအခုပြောသလိုအမုံကျသွားတဲ့အဆင့်ထိအဲ့ဒီအဆင့်တွေကနေမှသွားရင်လည်းအဲ့ဒါလွယ်တယ်အဲ့ဒါကြောင့်မို့အာနာပါနကမ္မထံကနေဇန်၄ပါးထိသွားမယ်မြတ်စွာဘုရားကနိဗ္ဗာန်ရသည့်တိုင်အောင်အဲ့ဒီအာနာပါနကမ္မထံကြီးတစ်ခုတည်းနဲ့လည်းသွားလို့ရတယ်ဆိုတာကိုရာဟုလောဝါဒတုတ်ကြတော့မြတ်စွာဘုရားအပြည့်စုံဟောပေးတာ ဒါဥစဉ်တို့ကျင့်ခဲ့တဲ့ကျင့်စဉ်နီးစနစ်ရဒီကနေဒီလိုသွားတာလောက်ပဲဥစဉ်နမူနာလောက်ပြောပြနော်ပြောပြတာအဲ့တော့ဒီအာနာပါနတတိကိုပွားနေမယ်ဆိုရင်တတိကိုမြဲအောင်ထားရတယ်အရှိအတိုနှာသီးဝဝင်လေထွက်လေအရှိအတိုကိုသူကပွားရတယ်နောက်ပြီးတော့သုံးချက်သိအောင် ဝင်သက်လေရဲ့အစအလယ်ဆုံးထွက်လေရဲ့အစအလယ်ဆုံးကိုမြင်အောင်ပွားရတယ်စိတ်ကလေးကိုသဗ္ဗကာယံပရိသံဝေဒီမှာဒီငြိမ့်အေးပြီးတော့ ဒီဤပတ္တဗျံကာယသင်္ခါရကာယသင်္ခါရစိတ်တသင်္ခါရတွေငြိမ့်အေးပြီးတော့ဒီစိတ်ကြမ်းစရိုက်ကြမ်းတွေနဲ့မဟုတ်ဖက်နဲ့ငြိမ့်ငြိမ့်လေးနှာသီဝလေးလေးကိုငြိမ့်ငြိမ့်အေးလေးငြိမ့်စေမည်ဆိုပြီးတော့အသာလေးလေးလေးအေးအေးလေးဝေလိုက်ထွက်လိုက်နေဖြစ်တဲ့အဲ့ဒီအဆင့်ဒီ၄ဆင့်အဲ့ဒီ၄ဆင့်ကိုပွားနေမယ်ဆိုရင်လဲစောစောက ပြောတဲ့အကျိုးတရား၁၀ပါအကုန်ရနိုင်တာပဲနော် အဲ့ဒီအကျိုးတရားတွေကိုမြတ်စွာဘုရားကအဲ့ဒီအာနာပါနတတိအဲ့ဒါကိုမင်းတို့ပွားနေရင်မင်းတို့မှာကိလေသာမှန်ဝင်ခွင့်မရဘူးချက်သားတို့လောဘဒေါသမောဟဘလို့မှဝင်လို့နှောင့်ယှက်လို့မရဘူးနော်လောဘဒေါသမောဟတွေဝင်လို့မရဘူးနှောင့်ယှက်လို့မရဘူးတဲ့အဲ့ဒါကြောင့်မို့အဲ့ဒီအာနာပါနကမ္မထမ်းကြီးကို လုံနေမယ်ဆိုရင်လေຢာကတွေလောဘတွေဒေါသတွေမောဟတွေငြိမ့်နေမယ်ငြိမ့်နေလို့ ချက်သားတို့အဲ့ဒီကာယကတာတတိကိုမင်းတို့ပွားနေမယ်ဆိုရင်အဲ့ဒါအမြိုက်နိဗ္ဗာန်ကိုသုံးဆောင်နေတာနဲ့အတူတူပဲအမြိုက်နိဗ္ဗာန်အမြိုက်နိဗ္ဗာန်ဆိုတာအဲ့ဒီຢာကလောဘဒေါသမောဟကင်းတာကို ပြောတာအဲ့ဒီအာနာပါနကမ္မထာကြီးပွားနေတဲ့အချိန်ဟာချက်သားတို့လောဘတွေကင်းနေတယ်ဒေါသတွေကင်းနေတယ်မောဟတွေကင်းနေတဲ့ချက်သားတို့တဲ့နော်အဲ့ဒါကြောင့်မို့အဲ့ဒီနံပါတ်1ဖြစ်တဲ့အာနာပါနကမ္မထာကြီးကိုလည်းဦးဇင်းတို့ဒကာဒကမတွေပွားသင့်တယ် နော်နံပါတ်2ဣရိယာပထသွားရထိုင်လျောက်တရားမှတ်တဲ့အခါကျတော့ဦးဇင်းတို့ကထိုင်တော့မှတရားကြံတဲ့အချိန်ကျတော့တရားကမပွားကြတော့အဲ့တော့တမာတိကမတည်ဘူးဦးဇင်းတို့သောတော်လိုအကုန်မြင်အောင်ပွားတဲ့အခါကျတော့ဇကာတခွန်းမှမပြောဘဲနဲ့ဆရာသမားခေါ်ပြီးတော့မင်းများတဲ့အချိန်ကလွဲရင် ကြံတဲ့အချိန်ဟာဒလဇတ်မှတ်ယူရတာ နေရောညာရောတခါတည်းဒလဇက်သူကအဲ့လိုမှတ်ရင်မှတ်ရင်မှတ်ရင်နဲ့မှတမာရီတွေကတက်လာတယ်။တမာရီတွေတက်လာတဲ့အခါကျမှဟောဒီခန္ဓာကိုယ်ရဲ့ရုပ်တရားတွေကိုတင်ပြီးတော့ကြည့်လိုက်တာနဲ့တရိပ်ရိပ်တဖွာဖွာအကုန်လုံးအဲ့ဒီဟာတွေကအကုန်လုံးမြင်ရတယ်နော်မြင်ရတယ်ကြောင့်မို့အခုကာယကတာတတိမှာမြတ်စွာဘုရားဣရိယာပထာတမ္ပဇင်ညအဲ့ဒီမှာဣရိယာပထာကသွားခြင်းရချင်းထိုင်ခြင်းလျှောင်းခြင်းမှာ တတိဉာဏ်ပညာနဲ့အချိန်တိုင်းကပ်ပေးရမယ်။နော်တတိဉာဏ်ပညာနဲ့ကပ်ပေးရမယ်။အဲ့ဒီထဲမှာတံပဇင်ညဆိုတာကြတော့သူကရှေတို့သွားခြင်းနောက်တော့ကွေးခြင်းလှဲ့ခြင်းတပိတ်ကိုယူခြင်းသင်္ကန်းကို ဆောင်ခြင်းအကုန်လုံးလောက်တမြအရာဝတ္ထုဘာတွေပဲလှုပ်လို့နေနေ မိမိလုံနေတဲ့အလုတ်တွေအလုတ်တွေအကုန်လုံးလှုပ်တိုင်းလှုပ်တိုင်းလှုပ်တိုင်းလှုပ်တိုင်းမှာတတိကိုအမြဲတမ်းကတ်ထားရမယ်ပထမဝင်လေထွက်လေပြောတယ်နောက်ပိုင်းကသွားရထိုင်လျောင်းဣရိယာပုတ်၄ပါးမှာအမြဲမပြတ်ဒလဇက်ကိုမှတ်နေရမယ်နောက်အင်ကြီးဝတ္တာ လုံကြီးပြင်ဝတ်တာပစိုးဝတ်တာကအစထမင်းစားတာကအစရေချိုးနေတာကအစဘာတွေပဲလှုပ်လို့နေနေဉာဏ်ပညာတံပဇင်ညဆိုတဲ့တတိတရားကိုအမြဲတမ်းကို ကိုယ်ခန္ဓာကိုယ်နဲ့မကွာအောင်မြတ်စွာဘုရားကချက်သားတို့မင်းတို့ထားပေသုံးခုပြီးသွားပြီအဲ့ဒီကနေပြီးတော့နောက်ဘာဟောလိုက်လဲဆိုတော့32ကုဋ္ဌာတသံပင်နေ ခြေသေးတွေလက်သေးတွေသွားအရေအသားအကြောအယိုးရိုးတွင်းခြေသည်အညွတ်ဥသိမ်ဥမကျင်ကြီးကျင်ငယ်ချွဲပြီးတလိတ်နှက်ဆိုပြီးတော့အလုံး32မျိုးအဲ့ဒီ32မျိုးသောကမ္မထာနေရဲ့အပေါ်မှာဒီသမင်နေဟာငါကိုလည်းမဟုတ်ပါလားငါဥစားလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားဒီသမင်နေဟာယွန်တရားပဲဆက်ဆုပ်စရာပဲရှိပါလားဒီသွားတွေဟာလည်းယွန်တရားဆက်ဆုပ်စရာပဲငါကိုမဟုတ်ပါလားငါဥစားမဟုတ်ပါလားငါမဟုတ်ပါလားလို့ စံပင်တွေသွားတွေအသားတွေအရေတွေအကြောတွေအယောတွေအဲ့ဓာတွေကိုလှက်ပါပြီးတော့စင်ကျင်သုံးသပ်ပွားများပေးရတယ်အဲ့ဒီစင်ကျင်သုံးသပ်ပွားများတဲ့အခါကျတော့တဲ့မြတ်စွာဘုရားကချက်သားတော်တဲ့အိတ်ကြီးတိတ်ထဲမှာအောက်ကကြိုးချီအတွင်းထဲမှာပဲတွေပြောင်းနေစဘာတွေအကုန်ထက်အပေါ်ကကြိုးချီအဲ့ဒီအထက်ကြိုးအောက်ကြိုးချီထားတဲ့အိတ်ကြီးထဲမှာ ကဲတယောက်သောပုဂ္ဂိုလ်ကကဲငါထုတ်ကြည့်လိုက်အောင်မဟေးဒီတဲကဆိုပြီးတော့တခါတည်းအပေါ်အကျိုးကိုဖြေပြီးတော့လက်နဲ့အဲ့ဒီမှာကြည့်လိုက်တဲ့အခါကျတော့အော်ဒါတော့ပဲဒါတော့ပြောင်းဒါတော့နှမ်းဒါတော့ဆန်ဒါတော့စဘာဆိုတာခွဲခြားတက်ကဲ့သို့ဒီခန္ဓာကိုယ်ကြီးထဲမှာလည်းပဲငါသူတစ်ပါးယောက်ျားမိန်းမဆိုပြီးတော့စွဲထားတာယူထားတာကဲဘယ်ဟာငါလဲဘယ်ဟာငါကိုလဲဘယ်ဟာယောက်ျားလဲဘယ်ဟာမိန်းမလဲကြည်သန်းငါသူတစ်ပါးယောက်ျားမိန်းမဆိုတာ မရှိဘူး ဆံပင်တွေပဲရှိတယ်ခြေသေးတွေပဲရှိတယ်သွားတွေရှိတယ်အရေတွေရှိတယ်အယောတွေရှိတယ်ဒီ32ခုထာသအစုအဝေးကြီးကိုပဲငါသူတစ်ပါးယောက်ျားမိန်းမဆိုပြီးတော့လုံနေတာချက်သားတော်တဲ့တကယ်အရှိ အမှန်ကငါလည်းမရှိဘူးသူလည်းမရှိဘူးယောက်ျားလည်းမရှိဘူးမိန်းမလည်းမရှိဘူးတဲ့32ခုထာသအစုအဝေးကြီးဆိုတာကိုမြင်အောင်ချက်သားတို့အဲ့ဒီလို ရှုစမ်းပါ နော်ဒီခန္ဓာကိုယ်ကြီးဟောမှာအဲ့ဒါကအခုအာနာပါနာကသွားခြင်းတဲ့ပုံကိုလည်းသွားလို့ရတယ်နော်သွားရထိုင်လျောင်းနဲ့တခါတည်းအိဒိယဘုံမျိုးစုံကနေပြီးတော့သွားတိုင်းလာတိုင်းသိပြီးတော့မှတ်လဲရတယ်နော်အခုလို32ကုဋ္ဌာသားတွေမှာဆင်ញံသုံးသက်ပွားများနေလဲရတယ်အဲ့ဒီကနေပြီးတော့နောက်ထပ်ဘာဟောလဲမြတ်စွာဘုရားကဟောအာတုဘကမ္မထံ သေပြီးတဲ့အခါကျတော့တရထားနှစ်ရထားသုံးရထားတဲ့ခန္ဓာကိုယ်ကြီးကြည်စံတရနှစ်ရသုံးရလောက်ဒီတိုင်းကြီးများပြစ်ထားလိုက်ရင်ဥစဉ်တို့ခန္ဓာကိုယ်ကြီးဖူးဖူးရောင်းလာမှာဗိုက်ကြီးတွေဖောင်ကားပြီးတော့တခါတည်းမျက်နှာကြီးတွေဖောင်ကားပြီးတော့ရှားကြီးတွေထွက်မျက်လုံးကြီးတွေပြူးမျက်စိတွေမျက်စိတွေတဲကနှာခေါင်းပေါက်တွေတဲကဝမ်းပိုက်တွေတဲက ပိုးကောင်းနေလောက်ကောင်းနေတန်ကောင်းနေတီကောင်းနေတဖွာဖွာနဲ့ထွက်လာမှာ၃ရက်ထားတဲ့ခန္ဓာ၄ရက်ထားတဲ့ခန္ဓာ၅ရက်ထားတဲ့ခန္ဓာ၆ရက်ထားတဲ့ခန္ဓာဆက်ကြီးလောက်တယ်ဖွာဖွာဖွာဖွာဖွာဖွာနဲ့မျက်စိပေါက်ကပါးစပ်ပေါက်ကနော်ဓွာရပေါက်တွေကနေလောက်တယ်တဖွာဖွာနဲ့ကြာပြီးတော့ခွေတယ်ကြီးတယ်လင်းတာတွေငှက်တယ်လာပြီးဆွဲကြစားကြခေါင်းတချာကိုတချာ ခြေတချဟောရောက်ဒီရောက်အကုန်ရောက်မှာတဲ့အဲ့ဒီရောက်သွားတဲ့ခန္ဓာကိုယ်ကြီးတွေကိုပြန်ကြည့်အောင်ချက်သားတို့အဲ့ဒီအယောတွေနဲ့အသားတွေနဲ့မှေ့ကပ်နေသေးတယ်မှေ့ကပ်နေရနဲ့တဖြည်းဖြည်းတဖြည်းဖြည်းနဲ့နေဘူးတန်နဲ့မိုးရွာတန်နေနဲ့တဖြည်းဖြည်းတဖြည်းဖြည်းနဲ့အယောကြီးပဲကြံတော့အယောတွေကဖွဲဖွဲအယောတွေပဲကြံပါတဲ့အဲ့ဒီဖွဲဖွဲအယောတွေကလည်းတဖြည်းဖြည်းချင်းတဖြည်းဖြည်းချင်း ဆွဲမြေ့ဆွဲမြေ့ဆွဲမြေ့လာပြီးတော့နောက်ဆုံးတော့မြေသာမုံဖြစ်တဲ့အဆင့်ရောက်သွားတယ်နော်ဒါကြောင့်မို့မြေသာပုံအဆင့်ရောက်ခဲ့တဲ့ဥစဉ်တို့ဘဝတွေလည်းများလာပါပြီတဘဝပြီးတဘဝသေလို့မြေသာပုံဖြစ်ခဲ့ရတဲ့ဘဝတွေများလာပြီအဲ့ဓာတွေကိုမြတ်စွာဘုရားချက်သားတော်မင်းတို့အခုရထားတဲ့ခန္ဓာကိုယ်ကြီးဟာ အဲ့ဒီလိုအဆင့်အမျိုးမျိုး အကုန်လုံးသူလဲရောက်မှာငါလဲရောက်မှာဒီခန္ဓာကိုယ်ကြီးတွေသေချာတာပြစ်ထားကြည်သန်းနဲ့နော်ပြစ်ထားကြည်အဲ့ဒီလိုအဆင့်မျိုးအကုန်လုံးရောက်သွားကြလိမ့်မယ်ချက်သားတော်တဲ့အဲ့ဒါတွေကိုလဲမင်းတို့ဆင်ញင်ပွားများပါတဲ့အဲ့ဒါအတုဝကမ္မထံရဲ့နောက်ဆုံးအယောဖြစ်သွားတော့အယောစုကမ္မထံလို့ခေါ်တယ်နော်အဲ့တော့ဒီကာယကတာတတိမှာနောက်ထပ် ဟောတဲ့ဟာကဘာလဲဆိုတော့ဓကမထံနော်ဓကမထံကပထဝီတေဇောအာဘောဝါယောဒီခန္ဓာကြီးတစ်ခုလုံးရဲ့သူကဖွဲ့စည်းထားတဲ့သဘောကအဲ့ဒီဓာတ်ကြီး၄မျိုးเนาะဒီထက်ပေါ်ပြောရင်အထကလယုတ်၈မျိုးပေါ့เนาะအဲ့တော့အခြေခံအားဖြင့်ဒီဓာတ်ကြီး၄ပါးဒါကဓာတ်၄ပါးနဲ့ဟောတဲ့ နေရာမှာဒီနေရာမှာတော့မြတ်စွာဘုရားဓာတ်၄ပါးနဲ့ပြောတာသားတော်ရာဟုလာကိုဟောတဲ့အခါကျတော့အာကာသဓာတ်ပါထည့်ပြီးတော့ဓာတ်ကို၅ပါးနဲ့ဟောတယ်ပုဂ္ဂုတာတိမင်းကြီးကို ဟောတဲ့အချိန်ကျတော့ဝိညာဏဓာတ်ပါထည့်ပြီးဓာတ်၆ပါးနဲ့ဟောတယ်အဲ့တော့ဒီနေရာမှာတော့မြတ်စွာဘုရားဓာတ်ကြီး၄ပါးရဲ့အစုအဝေးအဲ့ဒီဓာတ်ကြီး၄ပါးရဲ့အစုအဝေးကိုမြတ်စွာဘုရားကချက်သားတော်တဲ့ဒီခန္ဓာကိုယ်ကြီးဟာ မာတတ်တဲ့သဘောပြော့တတ်တဲ့သဘောဆိုတဲ့ခန္ဓာကိုယ်မှာဆံမင်းတွေခြေသေးတို့လက်သေးတို့သွားတို့အသားတို့အရေတို့အယိုးတို့နော်အလုံးပထဝီဓာတ်20ပေါ့ပြောရရင်တော့ခန္ဓာကိုယ်မှာကင်ကြည့်လိုက်ရင် မာတဲ့သဘောပြော့တဲ့သဘောနေရာကိုပထဝီလို့ပြောတာပူထတ်တဲ့သဘောအေးထတ်တဲ့သဘောကိုတေဇောလို့ပြောတာနော်တွန်းကန်လှုပ်ရှားတာဝါရောဖွဲ့စည်းယိုစီအာဘော အာနာကိုကြီးတမဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်နဲ့တွန်းကန်နေရလဲရှိတယ်အေးတလက်ပူတလက်ပူတလက်အေးတလက်ဖြစ်ပြနေတဲ့တေဇောဓာတ်တွေလည်းရှိတယ်ဖွဲ့စည်းတတ်တဲ့ယောစီတတ်တဲ့အာဘောဓာတ်တွေလည်းရှိတယ်အဲ့ဒီဖွဲ့စည်းယောစီ အာဘော ဆိုတဲ့အာဘောဓာတ်ကနေမှဟိုသုံးပါးကို ဖွဲ့စည်းပေးလိုက်တာပထဝီရဲ့တေဇောရဲ့ဝါရောရဲ့ဆိုတဲ့သုံးမျိုးကိုเนาะအဲ့ဒီသုံးမျိုးကို အာဘောဓာတ်ကဖွဲ့စည်းပေးလိုက်တာ အာဘောဓကဖွဲ့စည်းပေးလိုက်တော့အဲ့ဒီရှေ့ကဖုထပဓာတ်ဆိုတဲ့၃မျိုးနဲ့ကာယအကြည်ဓာတ်နဲ့ပေါင်းပြီးတော့အဲ့ဒီမှာခန္ဓာကိုယ်ပေါ်မှာ ပူသဘောအေးသဘောလှုပ်သဘောဆိုတဲ့အဲ့ဒီသဘော ပေါ်ရတယ်လို့မြတ်စွာဘုရားက ဥပရိပါဏာတမှာအဲ့လိုတိုက်ရိုက်ပြန်ဟောတာနော်ကာယအကြည်ဓာတ်နဲ့အဲ့ဒီဖုတ္တပဓာတ်နဲ့ပြန်ပြီးတွေ့ထိတာတဲ့နော်ပြန်ပြီးတွေ့ထိမှု အဲ့ဒီအပိုင်းကန္ဓာကိုမြတ်စွာဘုရားကအဲ့လိုပြန်ဟောတယ်ပြန်ဟောတော့အခုဦးဇင်းတော်ကဟောဒီဓကမထံဒီဓကမထံကိုမြတ်စွာဘုရားကအဲ့ဒီအခုကာယကတာတတိမာဒီဟောကြားတဲ့အခါကျတော့ဟောဒီဓကမထံကိုလည်းနေရာအနှံ့မှာအထူးဦးစားပေးပြီးဟောကြားပေးလိရှိတယ်အဲ့ဒါကြောင့်မို့ဦးဇင်းတို့အထာကထာကကြတော့ဒီသောတော်ပြောတဲ့ဥပစာရသမารိရဲ့အပနာသမารိဆိုတဲ့ဇံရဲ့ အဲ့ဒီလမ်းကို လိုက်တဲ့ပုံကိုမဟုတ်ရင်ဒကာဒကမတွေဟာဒီကာယကတာတတိဆိုတဲ့ရုပ်တရားကနေစပြီးတော့ရှုမှတ်ပွားများရင်ပေါ်ပြီးတော့သိလွယ်မြင်လွယ်တယ်လို့ဒါကအထက်ကထာကပြန်ဖွင့်ပြရှုတာကိုကြိုက်တာရှုလို့ရတယ်စိတ်ကိုရှုခြင်းလည်းရတယ်ရုပ်ကိုရှုခြင်းလည်းရတယ်ဝေဒနာရှုခြင်းလည်းရတယ်ဓမ္မကိုရှုခြင်းလည်းရတယ်ဒါကရှေးကဆရာတော်ဘုရားတွေသူတို့တက်ခဲ့တဲ့ကျင့်စဉ်မှာ သူတို့ကဒါကတော့ကိုယ်တိုင်လောက်ကြည့်တော့ဒီတရားတော့ဒလိုရတယ်ဒလိုသိတယ်ဆိုတာကိုသူတို့ကသူတို့ရဲ့အတွေ့အကြုံပြောတာကိုကြိုက်ရင်ယူမကြိုက်ကမယူလို့ရတယ်เนาะအဲ့တော့ဦးဇင်းတို့ကအခုဒါကာယကတာတတိကိုဟောတာမို့ဦးဇင်းကတော့ဒါကြိုက်တဲ့ပုံကောင်များနှစ်သက်တဲ့ပုံကောင်များလှုပ်လို့ရအောင်လို့ဖရာဟောရဲ့အရှိအမှန်ကိုပဲဦးဇင်းပြောပြတာပါအဲ့တော့မြတ်စွာဘုရားဟောတဲ့ဒီကာယကတာတတိကကဲဟုတ်ပြီခန္ဓာကိုယ်ကြီးတစ်ခုလုံးမှာခြေပြားကနေဆံပြားအထိ အဲ့ဒီဓာတ်လေးပါးဟာအကုန်ရှိတယ်နော်ဓာတ်ကြီးလေးပါးဟာအကုန်လုံးတရိပ်ရိပ်တရွရွတမောမောနဲ့ရှိမ့်ရှိမ့်ရိပ်ရိပ်ရွရွမောမောပူလိုက်အေးလိုက်ထုံလိုက်ကျင်းလိုက်တောက်လိုက်တင်းလိုက်အဲ့ဒီဓာတ်ကြီးလေးပါးရဲ့သဘောဟာကိုယ်ခန္ဓာကိုယ်ကြီးမှာဒလဇက်ကြီးရှိနေတာကြီးကို ကဲဦးဇင်းတို့ဒကာဒကမတွေအခုဝိပဿနာအထုတ်တာ ကြာပြီတွေ့ပြီလားကိုကိုကိုပြန်သုံးသပ်ကြည့်နော် ငါဝိပဿနာတွေတော့အားထုတ်နေတာဓာတ်၄ပါးရဲ့ဖောက်ပြန်မှုပျက်စီးမှုတွေငါတို့အနိစ္စအားဖြင့်ရှုနိုင်ပြီလားငါတို့မြင်ပြီလားဓာတ်ရဲ့သဘောဓာတ်ရဲ့လက္ခဏာတွေဒီသဘောဒီလက္ခဏာတွေမှာနော်အုံအုံထနေအောင်ခန္ဓာကြီးတစ်ခုလုံးကို မြင်ပြီလားယုံနာနှစ်ပါးအပြင်လဲမြင်အောင်ရှုရမယ်လေဒီဆရာတော်ကြီးကတော့ခန္ဓာကြီးကိုတယုံယုံတရွရွနဲ့ဖြစ်အောင် ယုံနာနှစ်ပါးအဖြစ်အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာရဲ့သုံးပါးအဖြစ်ခန္ဓာ၅ပါးအဖြစ်အာယတနာအဖြစ်ဓာတ်၁၈ပါးအဖြစ်ကိုခန္ဓာကိုယ်ကြီးကိုတယုံယုံတရိပ်ရိပ်တရွရွအကုန်မြင်နေအောင်ကိုဖော်ထုတ်ပြီးရှုရမယ်လို့လယ်ဒီဆရာတော်ဘုရားကြီးကတော့အဲ့လိုကိုမိတ်တာအဲ့တော့ဦးဇင်းတို့ကအခုတရားတွေရှုနေတာကြားပြီဦးဇင်းတို့ရှုနေတဲ့တရားမှာဦးဇင်းတို့ဟောဒီဓာတ် တွေကိုတွေးပြီလားဒီဓာတ်တရားတွေတွေးပြီလား နန္တရားတွေကိုရောပိုင်ပိုင်ခြားခြားကိုတွေ့ပြီလားဒါကအရေးကြီးတယ်နော် အနိစ္စရဲ့လက္ခဏာဉာဏ်ဒုက္ခလက္ခဏာဉာဏ်အနတ္တလက္ခဏာဉာဏ်သည်ဘယ်ပေါ်မှာတင်ပြီးရှုရမလဲဆိုတော့ယုတ်တရားနဲ့နန္တရားအရှုခံသည်ယုတ်နဲ့နာနော်အရှုခံသည်ယုတ်နဲ့နာလက္ခဏာသည်၃ပါးအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာနော်လက္ခဏာရေး၃ပါးနဲ့တင်ပြီးတော့ရှုရမယ် အရှုခံကဘာလဲယုတ်တရားနံတရားယုတ်တရားဆိုတာဘာလဲပထဝီတေသော အာဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးရဲ့အဖွဲ့အစည်းကြီးကိုယုတ်လို့ပြောတာဓာတ်ကြီး၄ပါးနဲ့ဖွဲ့စည်းထားတဲ့သဘောကြီးသည်အဲ့ဓာတွေကိုယုတ်နော်ဓာတ်ကြီး၄ပါးပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးမဟာဘူတယုတ်နော်ဓာတ်ကြီး၄ပါးရဲ့အဖွဲ့အစည်းကြီးအဲ့ဒီယုတ်တရားကြီးကိုမမြင်သေးရင်ငါရဲ့ဝိပဿနာ မတက်သေးဘူးငါရှုနေတဲ့ဝိပဿနာ မရသေးဘူးကိုကိုကိုအဲ့လိုသိပြီးတော့အခုဓာတ်လေးပါးရဲ့အပေါ်မှာဥစဉ်တို့တရားတော်မတွေမြင်အောင်ကြည့်တဲ့နီးဒါရှေ့ကဆရာတော်ဘုရားကြီးတွေရောင်များစွာလှုပ်သွားတဲ့နီးတွေဥစဉ်ကတော့ဒါအခုဖျားဟောကိုဥစဉ်ကမူတယ်ပါတယ်ဥစဉ်ဟောပေးတဲ့ပြောပေးတဲ့တရားသည်ဗုဒ္ဓရဲ့နီးပါ ဒါပေမဲ့ဖျားဟောတဲ့ဟောဒီဓာတ်လေးပါးကို ပေါ်အောင်ရှုတဲ့နေရာမှာကြတော့ဆရာတော်တွေမြောင်များစွာကသူ့နီးနဲ့သူဘလို့နီးနဲ့ဖော်တယ်ဆိုတာပဲပြောပြမယ်ဥစဉ်ရဲ့အယူအဆဥစဉ်အယူဝါဒဥစဉ်မပြောပါဘူးဘာလို့လဲဆိုတော့ဥစဉ်တို့ဟာဖျားဟောအထကထာနီတေဂာနီဆရာသမားတွေမြောင်များစွာကကျင့်သွားတဲ့နီးတွေဒါတွေပဲဥစဉ်တို့ကပြောလို့ရတယ်ဥစဉ်ကနေဒါငါသိတယ်ငါလုပ်တယ်လို့လုပ်လို့မရပါဘူး ဦးစင်ကအဲ့တော့ဦးစင်ဟောတဲ့နီးသည်ဖရာဟောတဲ့တိုက်ရိုက်နီးတွေကိုပဲအခုဓာတ်ကြီးလေးပါးဟာခန္ဓာကိုယ်မှာဟောလို့အကုန်ရှိတယ်အဲ့ဟာကိုမြင်အောင်သိအောင်ရှုဖို့ရှုနည်းစနစ်လေးတွေကတော့ဒါဆရာတော်ဖရာတွေမြောင်များစွာရဲ့သူတို့ရှုခဲ့တဲ့နေစနစ်ပေါ့နော်ဘယ်ပုပ်ကိုပဲဖြစ်ဖြစ်ပါနောက်ဆုံးတော့ तू ကဘယ်ကနေရှုလိုက်ရှုလိုက်နောက်ဆုံးတော့ဒီဓာတ်လေးပါပေါ်ဖို့ပဲ ကိုယ့်အကိုခြေမကကြည့်ကြည့်ငယ်ရိတ်ကကြည့်ကြည့်ရင်ညွန်းကကြည့်ကြည့်ဆိုလိုတာကတကိုယ်လုံးကိုအသာပဲစောင့်ကြည့်ကြည့်ကြိုက်တယ်လို့လုပ်ကြိုက်တဲ့နီးနဲ့လုပ်အဲ့တော့အဲ့ဒီလိုလုပ်တဲ့အခါကျတော့ဦးဇင်းတို့ဒီဟိုအရင်တော့ကတော့ဒါလယ်ရီနီးလို့ပြောကြတယ်အဲ့ဒီနီးကကျတော့သူတို့ကငယ်တိတ်ကနေဖြိုကြည့်တယ်ဒါဦးစင်းကကျတော့ဟိုလယ်ရီလည်းအာမထုတ်ဘူးဒါကြောင့်မို့ဟို ဦးစင်းလယ်ဒီနီလို့လည်းဦးစင်းလည်းအမည်လည်းမခံရဘူး။ဘာကြောင့်လဲဆိုတော့ဦးစင်းတို့ရဲ့ဓမ္မမှာကဘာမှအဲ့လိုလုပ်လို့မရဘူး။ဥပမာအာဦးစင်းကဟိုလယ်ဒီနီကိုအာမတော့ဘူးပါပဲနဲ့စာလေးဖတ်ပြီးငါလယ်ဒီနီလို့လုပ်လို့မရဘူး။အဲ့ဒါဆိုရင်လယ်ဒီရဲ့အဲဆိုင်းဘုတ်အောက်မှာသူတို့နီးတိုင်းပဲသူကသွားရတယ်။ကြောင့်မို့ဦးစင်းတို့ကြောင့်အဲ့လိုလုပ်လို့မရဘူး။ဒါကစာထဲမှာပါတဲ့နီးကိုဦးစင်းကအခုပြောပြတယ်။ဒီဓကမထမ်းနဲ့သွားကြတဲ့အခါရောက်တော့လယ်ဒီဆရာတော်ဘုရားကြီးတို့ပေးတဲ့နီးကတော့သူတို့ဘက်က ဆရာတော်ဖျားကြီးတွေနီးရတော့စစချင်းဘယ်ကိုစကြည့်လဲဆိုဒီငယ်ရိတ်နေရာစကြည့်တာတမာရီကိုမွေးသူတို့ကတော့အခုပြောတဲ့စောတော့ဥပ္ပစာရတမာရီအပနာဥပ္ပစာရတမာရီလောက်ထိရောက်အောင်လဲအထောက်ကြတယ်ဝင်လေထွက်လေရနေမှာနော်မရောက်ရင်လဲ3ရက်လောက်မှတမာရီမွေးပြီးတော့ငယ်ရိတ်နေရာစကြည့်အဲ့နေရာလေးမှာတခါတည်းတင်းလာတယ်ကြက်လာတယ်ပူလာတယ်ရွရွရွရွရွရွမောမောမောမောမောရိတ်ရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်နဲ့ဟောဒီနာလေးကသူကသူ့ဟာနဲ့သူအကုန်ပေါ်လာတယ် အဲ့ဒီပေါ်လာတာလေးကနေတဖြည်းဖြည်းတဖြည်းဖြည်းဖြန့်ဖြန့်ဖြန့်ဖြန့်ဖြန့်ဖြန့်ဖြန့်ဖြန့်ဖြန့်ဖြန့်ပြီးတော့အဲ့ဒီလိုကြည်ကြည်ကြည်ကြည်ပြီးတော့တခါတည်းကြည်တာတကောလုံးဆင်းပြီးကြည်သွားတယ်တကောလုံးတကောင်လုံးကိုအဲ့လိုဆင်းပြီးကြည်တော့ခန္ဓာကိုယ်ကြီးတစ်ခုလုံးကစပေါ်ဖို့လေးပဲနည်းနည်းခက်တယ်မပေါ်သေးခင်မှာတော့တခါတည်းအဲ့ဒီဟာကိုဖမ်းရတာစိတ်ကနာသီဝါပြန်ရောက်သွားလိုက်ဟိုရောက်လိုက်ဒီရောက်လိုက် တမာရီလေးနဲ့သေးသေးချာချာလေးငယ်ထိတ်နေရာလေးကိုစောင့်ကြည့်စောင့်ကြည့်စောင့်ကြည့်ကြည်လဲကြည်လိုက်ရောအဲ့နာလေးကတင်းပြီးရော့ရော့ရော့ရော့ရော့ရော့တင်းပြီးလာတယ်ကြက်ပြီးလာတယ်တခါတည်းဆင်းဆင်းသွားတာအဲ့ရနေမှာကြည်ရင်ကြည်ရင်ကြည်နေဓမ္မိတခုနဲ့ညအမောင်မှာထိုးပြည့်တယ်လို့ပဲကိုကအပေါ်ကနေကြည်ရအေးဘေးကနေကြည်လိုက်ပတ်ချလက်ပြီးတော့အဲ့ဒါလေးကြည်ရင်ကြည်ရင်နဲ့အဲ့နာလေးမှာရှိန်ရှိန်ရှိန်ရှိန်ရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရွာရွာရွာရွာတယောက်နဲ့တယောက်သူနီးပေါ်နီးလဲသူမှမဟုတ်ဘူး အဲ့ဒီလိုအမျိုးမျိုးနဲ့ပေါ်လာတဲ့အဲ့ဒီကနေလိုက်တဲ့နီးလည်းရှိတယ်နော်အဲ့တော့ဒီကန်နီဆရာတော်ဘုရားကြီးတွေရဲ့စာအုပ်ထဲမှာဥစဉ်ဖတ်တော့သူကတော့လက်နှလုံးလောက်လက်နှလုံးလောက်ဆင်းပြီးတော့သွားတဲ့နီးနော်ခြေသုံးကောင်းဆုံးသွားတဲ့နီးပေါ့အဲ့ငယ်တိတ်ကနေပြီးဖြိုပြီးတော့အဲ့သွားတဲ့နီးလေပင်တစ်ပိုင်းခါတစ်ပိုင်းဆိုသုံးပိုင်းလုံးကိုသူကဆိုလိုတာဒကိုလုံးကိုအကုန်မြင်အောင်ကြည့်တာပဲအဲ့လိုနီးနဲ့အဲ့ဒီဟာက သူတို့ဆရာတော်ဘုရားကြီးတွေကကြတယ်ကန်ဒီဆရာတော်ဘုရားကြီးတွေသူတို့ရဲ့ဒီယောဂီပါတကူကျမ်းထဲမှာကြောသူကဆရာတော်ဘုရားကြီးတွေကအဲ့လိုပြတယ်တချို့လေဆရာတော်တွေကကြတော့သူကရင်ညွန့်အစကြည့်တာအဥစဉ်အရင်တော့ကဒီနီးတွေအဲသွားပြီးတော့ကျင့်တဲ့အချိန်တုန်းကကြတော့ငယ်တိတ်ကမဟုတ်ဥစဉ်ကစပြီးတော့ကြည့်တော့ရင်ညွန့်အစကြည့်ရင်ညွန့်ကနေပြီးတော့တမာရီအားကောင်းကောင်းနဲ့ရင်ညွန့်လေးမှဒါလေးစိတ်လေးအိုက်နာလေးထားပြီးကြည်လာရင်နဲ့အဲ့ဒီရင်ညွန့်နေရာလေးတင်းလာလိုက်ကြက်လာလိုက်ပူလာလိုက် အဲ့ဒီလိုနဲ့အဲ့ဒီနားလေးမှာအော်ရုပ်ရဖောက်ပြန်တဲ့သဘောတွေပါလားဆိုတာကြည်ရင်ကြည်ရင်ကြည်ရင်ကြည်နေဖောဖောဖောဖောဖောဖောဖောနဲ့ပိုးလုံးတွေတဖောဖောကြလာသလိုရွာစီရွာစီတိုးနေသလိုတွေဖြစ်လာပြီးတော့နောက်ဆုံးရောက်တော့ဦးစင်းကတော့အဲ့ဒီမှာနေဖောဖောဖောဖောဖောဖောဖောဖောနဲ့အဲ့ဒါကြီးတွေအကုန်ကြပြီးတော့ပိုးတွေလောက်တွေစားသလိုတရရိပ်တဖောဖောကြီးဖြစ်သွားတယ်အဲ့ဒီကနေမှအယောသူတွေကြအမုံတွေကြပြီးတော့တဲကမ်းမကြီးတွေပြိုကြလာသလိုတခါတည်းအခုဦးစင်းတို့နှောင်းအိုကင်းပူပူထဲမှာ မြို့ခင်ပူထဲမှာနှမ်းနေပြက်ထွက်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်နေသလိုတခါတရံမှာဒီ TV စကရင်ကြီးက TV တွေပြက်သွားတဲ့ခါကျတော့ဖြက်ဖြက်ဖြက်ဖြက်ဖြက်ဖြက်ဖြက်ဖြက်နဲ့တန်တာမျိုးတွေအဆိုင်ခက်ကဏတွေအကုန်ပြိုကွဲပြီးတော့တရိပ်ရိပ်တဖွာဖွာကြီးတွေသူကဖြစ်တာပေါ့နော်အဲ့လိုဖြစ်တဲ့တန်တာမျိုးကြီးတွေအထိသူကသွားပြီးတော့မြင်သွားတာအဲ့ဒါတော့ဦးစင်းကအရန်ကျင်တော့ကတော့ဒီနှလုံးအိမ်ကနေစပြီးတော့စူးစိုက်ပြီးတော့ကြည်ရင်းနဲ့အဲ့ဒါလုပ်တယ်အခုနောက်ပိုင်းကျတော့အဲ့လိုနှလုံးအိမ်ကနေပြီးတော့ပြန်ပြီးထိုးကြည့်ဖို့ပါလေ တမာရီအားကပြန်နေသွားတဲ့အခါကျတော့အဲ့ဒီတရရိပ်တဖွာဖွာတခါတရံကျတော့မမြင်ဘူးတခါတရံကျတော့လဲအယောသူတွေအတုပတွေပြန်ပေါ်လာပြီးတော့မြင်တယ်အဲ့ဒီတော့ဦးစင်းကအဲ့ဒီရနေပြီးတော့ပြန်ပြီးတော့လှုပ်ရင်လှုပ်ရင်နဲ့ဒီလိုဆိုတော့တခါတရံကျတော့တမာရီကအားကောင်းရင်မြင်တယ်တခါတရံကျညီးငွေ့တရားမထိုင်ရင်စိတ်တွေအဲ့လိုပြန်ဖြစ်ပြန်အဲ့လိုဖြစ်တဲ့အခါကျတော့ဦးစင်းကတော့အဲ့ဒါနဲ့အခုပြောသူအာနာပါနကမ္မထံကလည်း နေမနာညမနာသူ့ကိုဒလဇက်လောက်သွားနိုင်တမာရီကတက်တယ်အခုလောတခါတဲ့ตาရေးနာရေးအလုတ်တွေရှုပ်နေတဲ့ဂျားတွေကနေမှအာနာပါနတဏှာကြီးလောက်ပြန်လှုပ်လိုက်ယုံနဲ့လိုချင်တဲ့တမာရီပိုင်းကတိတ်မတက်မတက်တော့အဲ့ဒါနဲ့ဦးဇင်းကဒီဝိပဿနာလမ်းကိုပြန်တက်ချင်တော့အဲ့ဒါနဲ့ဦးဇင်းကကိုယ့်အကိုအဲ့ဒီဆရာတော်ဘုရားကြီးတွေဩစောက်ထဲမှာဖတ်ကြည့်တော့ဆရာတော်ဘုရားကြီးတွေဒီငယ်လေးကနေဖြိုကြတဲ့နီလဲပေးထတာရှိတယ်ဆိုပြီးတော့ဦးဇင်းကတော့အဲ့တုန်းကတော့ကာယ ानु ပဿနာမှာအဲ့လိုကြည့်လိုက်တာပေါ့ အဲ့လိုကြည့်လိုက်ရင်းနဲ့ဦးစင်းရဲ့ငယ်ထိတ်နေရာကနေပြီးတော့ဦးစင်းကိုယ့်အကိုပဲထိုင်ပြီးတော့ကြည်နေကြည်နေရင်းနဲ့အဲ့ဒီမှာတရက်ရိတ်တဖွာဖွာနဲ့အကုန်လုံးစပြီးလာတွေ့တော့အခုတရားထိုင်ရတာကအာယုံတမာတိကလျှောင်းရင်းနဲ့လဲအဲ့ဒီခန္ဓာကိုယ်ပြန်ကြည့်တယုံခြေသုံးကောင်းဆုံးရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာရွာချိန်ချိန်ချိန်ချိန်ချိန်ချိန်မိဘုံကြီးတပုံရဲ့ဘေးမှာနေရတယ်လို့တခါတည်းလဲဒီလက်ဖြားတွေအထိခြေဒီကြည်နေရင်ကြည်နေရင်နဲ့ တခါတည်းသွေးတွေဟာဘုံဘုံဘုံဘုံဘုံဘုံစူပွက်နေတဲ့ကဲ့သို့နော်ရင်နွေးအိုးဘွိုင်လာအိုးကြီးပွက်နေတဲ့ကဲ့သို့ကိုသူကမြင်လာရတယ်ဆိုတော့အဲ့တော့ဒီနီးနဲ့ကတော့ဥစဉ်တော့ဒကာဓမ္မတွေလောက်ကြီးတရားထိုင်ရမှာ မပြင်းတော့ဘူးဖြစ်လာတယ်။ဘာလို့လဲဆိုတော့ရုပ်တွေက အချိန်တိုင်းဒီရုပ်တရားတွေရဲ့အပေါ်မှာဒါဓာတုမနတိကတော့အခုဒီကာယကတာတတိမှာဖျားရှင်ကိုတော်မြတ်ကြီးဟောကြားတော်မူတဲ့အတိုင်းပဲခန္ဓာကိုယ်ကြီးတစ်ခုလုံးကာယအကြည်ဓာတ်ရဲ့ ဖုထပဓာတ်၃ခုနဲ့ပေါင်းစုံပြီးတော့ခန္ဓာကိုယ်ကြီးတစ်ခုလုံးဖွာဖွာဖွာဖွာဖွာဖွာဖွာဖွာနဲ့ဆိုပြီးတော့ပူပူရှိန်ရှိန်ဓာတ်၄ပါးရဲ့ဖောက်ပြန်တဲ့သဘောတွေကိုအကုန်လုံးကိုမြင်လွယ်တယ်အဲ့ဒီနီးစနစ်နဲ့ဒကာဒကမတွေကြင့်မယ်ဆိုရင်ကြင့်ကြည့်ပါเนาะအဲ့တော့ရင်ညွန်းကကြည့်ကြည့်ငယ်တိတ်ကကြည့်ကြည့်ခြေမကကြည့်ကြည့်ဆိုလိုတာကတော့ကိုကြိုက်တဲ့နေရာကြည့်ဆံမင်ကနေခြေပြားဒီအဲ့ဒီဓာတ်လေးပါးနဲ့ဖွဲ့စည်းထားတာတမာတိမရှိသေးလို့မမြင်တာ တမာရီအားကောင်းသွားရင်နေရမလိုတော့ဘူးတမာရီအားကောင်းသွားရင်ခေါင်းလည်းငယ်ရိတ်လည်းသွားကြည့်နေရမလိုဘူးရင်ညွန့်လည်းကြည့်နေရမလိုဘူးခန္ဓာကိုယ်အာယုံစိုက်လိုက်တာနဲ့ချိန်ချိန်ချိန်ချိန်ချိန်ချိန်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့အဲ့ဒီကြတော့မှဩဝိပဿနာဆိုတာပေါ်ရာပေါ်ရာရှုတာဝိပဿနာဆိုတာအဲ့ဒီကြတော့ဝင်သွားပြီဖះဟောအတိုင်းပဲနော်ပေါ်ရာပေါ်ရာရှုတာစစချင်းလေး တမာတိရစေခြင်းလို့ဆရာတော်ဘုရားကြီးတွေက နေရာလေးပေးတာကိုကဘလို့နီးနဲ့ရှုရှုနေရာလေးတစ်ခုကပဲရှုရှုစောင့်ပြီးတော့ရှုရှုဖြန့်ပြီးတော့ရှုရှုဘလို့ရှုရှုလိုရင်းကမြတ်စွာဘုရားဟောတော်မူတဲ့ဓာတ်ကြီး၄ပါးလုံးခန္ဓာကိုယ်ကြီးတစ်ကိုယ်လုံးကိုစူပွက်ပြီးတော့ကိုတခါတည်းဝုံဝုံထနေတာတည်းဒီမြင်ဖို့ဒီအဲ့ဒါအရေးကြီးဆုံးပဲ အဲ့ဒီဓာတ်လေးပါးရဲ့သဘောတွေမြင်တော့မှဦးဇင်းတော်တရားတော်မတွေဩငါရဲ့ခန္ဓာကိုယ်ကြီးကတရိပ်ရိပ်တဖွာဖွာနဲ့ဩဓာတ်လေးပါးတွေအစင်ဟာဖောက်ပြန်နေပါလားလို့အဲ့ဒီပထမပေါ်လာတဲ့ဓာတ်တွေကြည်ရဲကြည်နဲ့တရိပ်ရိပ်တရွာရွာနဲ့ဖြစ်ပြက်ပြောင်းလဲနေတဲ့အနိစ္စကြီးကိုမြင်တာအဲ့ဒီမှာဩဖြစ်ချင်းပြက်ချင်းအနိစ္စပါလားအနိစ္စပါလားအနိစ္စပါလားဆိုပြီးတော့အဲ့ဒီမှာ ပေါ်လာသမျှရိတ်ရိတ်ရွာရွာမွားမွားတဲ့ကြည်ရင်ကြည်ရင်ကြည်ရင်နဲ့အိုးတခါတော့ဖောဖောဖောဖောဖောဖောဖောဖောနဲ့သက်ကံပါးတွေပြိုကျလာတကက်တော့ကိုပဲခေါင်းတွေကိုယ်တွေခြေတွေလက်တွေဘာမှမမြင်တော့ဘူးဘာမှအဲ့ဒါတွေမရှိတော့ဘဲနဲ့ခေါင်းတွေပြောက်ခြေတွေပြောက်ကိုယ်တွေပြောက်လက်တွေပြောက်နော်အတုဝါတွေပေါ်လာတဲ့နောက်ခဏနေအကုန်လုံးပျောက်သွားတာအယိုးသူတွေပေါ်လာအကုန်လုံးပျောက် နော်အပုတ်ကြီးလို့အပွားကြီးလို့တခါတည်းရေမြုပ်ကြီးတွေလို့ဖွားဖွားဖွားဖွားတွေပေါ်နေတာနောက်ဆုံးတော့ကဏတွေပြိုကွက်အကုန်လုံးအဲ့ဒါတွေပြောင်းပြီးတော့အမုံလေးတွေအမွားလေးတွေကနေမှရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့တန်လျက်တွေလိုပဲတန်လျက်လျက်နဲ့သွားနေတဲ့အဲ့ဒီမှာအနိစ္စသဘောတွေမြင်ပြီးတော့မှဩရုပ်ရသဘောတွေဟာ ရုပ်ပတိတိရူပံဖောက်ပြန်ပြောင်းလဲနေပါလားရုပ်ရသဘောဖောက်ပြန်ခြင်းပြောင်းလဲခြင်းပဲရှိပါလား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 ဒီယုံနဲ့ဒီနာပေါ်မှာခံစားနေတတ်တာက ဝေဒနာအော်ကောင်းသဘောဆိုးသဘောခံစားတာက ဝေဒနာပါလားဒီဝေဒနာပေါ်မှာဝေဒနာရဲ့အပြက်ကိုမမြင်မဲနဲ့အော်အမုံလို့အမွားလို့တင်ညာပေးတာကတင်ညက်ခန္ဓာဒီပေါ်မှာဆွဲလန့်သွားတာကြီးကဥပါသင်္ခါရခန္ဓာဥပါဒဏ်နေဖြစ်သွားတာသင်္ခါရခန္ဓာအဲ့တော့အော်ခန္ဓာ၅ပါးအစဉ်ကြီး ဒီပေါ်မှာဖြစ်နေရပါလားတကယ်တော့ယုတ်ကဖောက်ပြန်တယ်နာကပြောင်းညွတ်တယ်ဝေဒနာကခံစားတယ်ခံစားတဲ့သဘောခံစားပြက်ခံစားပြက်ခံစားပြက်ဆိုပြီးတော့ခံစားပြီးတော့ပြက်တဲ့အပြက်ကိုပဲဒလဇနေရောညရော မှတ်နေရင် မှတ်နေရင်နဲ့အဲ့ဒီမှာတင်ဒုက္ခလက္ခဏာဉာဏ်ကြီးထင်လာတာအနိစ္စလက္ခဏာဉာဏ်ရှုရင်းနဲ့နော်ဖြစ်ပြက်နေတဲ့ယုတ်ဓမ္မနန္ဓမ္မတွေရဲ့ဖြစ်ချင်းပြက်ချင်းကနေပြီးတော့ ဝေဒနာရဲ့အနိစ္စမြင်ပြီးတော့ဝေဒနာရဲ့အနိစ္စဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာဆိုတဲ့စိတ်ထဲမှာဖြစ်ပေါ်လာတဲ့ဝေဒနာရဲ့အနိစ္စကိုဒလသကြူကြည့်ရင်းနဲ့အဲ့ဒီဝေဒနာအနိစ္စကဒုက္ခလို့ဖြစ်သွားတာဒုက္ခလက္ခဏာဉာဏ်ကြီးမြင်သွားတာအနိစ္စလက္ခဏာဉာဏ်မြင်လို့သင်္ခါရယုတ်ဓမ္မနန္ဓမဆိုတဲ့သင်္ခါရဒုက္ခကြီးမြင်သွားတာအဲ့ဒီသင်္ခါရဒုက္ခကြီးမြင်သွားတော့မှ ကိုပြုတ်ခြင်းမရပြောလို့မရတားလို့မရဆီးလို့မရတဲ့အနတ္တလက္ခဏာဉာဏ်ကြီးစိုက်တာအဲ့ဒါကကျင့်သွားရင်းနဲ့တဖြည်းဖြည်းချင်းတဖြည်းဖြည်းချင်းအိဋ္ဌလက္ခဏာဉာဏ်ဒုက္ခလက္ခဏာဉာဏ်အနတ္တလက္ခဏာဉာဏ်တွေပေါ်လာပြီးဟိုဘက်ကတော့မက်ကတော့သူ့ဟာသူပါရမီရှိကူးကြမှာပဲမရှိသေးသမျှမရသေးသမျှဥစဉ်တော်တွေကျင့်နေရအောင်မှာပဲဒကာဒကမတို့เนาะအဲ့တော့ဒါဥစဉ်တို့ အနိစ္စလက္ခဏာဉာဏ်ဒုက္ခလက္ခဏာဉာဏ်အနတ္တလက္ခဏာဉာဏ်တွေတက်သွားတဲ့ကျင့်စဉ်လေးကိုဒါဥစဉ်တို့သိသလောက်ကျင့်ခဲ့တုန်းကတွေ့ခဲ့သလောက်မြင်ခဲ့သလောက်လေးပဲဥစဉ်ပြောပြတာပါအပေါ်လည်းမပြောပါဘူးအလိုလည်းမပြောပါဘူးဒီလိုဖျားဟောတော်မူတဲ့အတိုင်းဒီယုတ်ကြီးတွေပေါ်မှာဒီလိုကြည့်ရင်ဒီလိုအနိစ္စလက္ခဏာလေးတွေမြင်လာတယ်ဒုက္ခလက္ခဏာလေးတွေမြင်လာတယ်ကြောက်ရွံ့ပြီးတော့လာတယ်သူ့သဘောအနတ္တလက္ခဏာလေးတွေစိုက်လာတယ်အဲ့ဒီလမ်းကြောင်းကိုမှ မြင်သွားပြီးတော့ဥစဉ်တော်ဒကာဒကမတွေလိုက်သွားမယ်ဆိုရင်တော့နော်မြတ်စွာဘုရားဟောတော်မူတဲ့အသက်တရားနေပင်နေညာတော်လည်းပဲအဲ့ဒီယုံနံလေးရဲ့ဖြစ်ပျက်လေးတောင်သိမသွားရင်လူဖြစ်ကြိုးမနှပ်ဘူးတဲ့ဒါကြောင့်မို့လူဖြစ်ကြိုးနှပ်အောင်ကတော့အဲ့ဒီယုတ်ဓမ္မနန္ဓမဖြစ်ချင်းပြက်ချင်းအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာကိုမြင်အောင်ဒလဇတ်ကျင့်ရမှာပါဒါကတော့ဓကမထံကနေပြီးတော့မှဒကာတော်မတို့ဥစဉ်ဖျားဟောနဲ့ ဆရာတော်ဘုရားကြီးတွေနေနဲ့ဦးဇင်းကျင့်ခဲ့တာလေးတွေနဲ့နှိုင်းရှင်ပြီးတော့ဒီလိုလေးအမြင်လေးကိုပဲပြောပြတာပါကြိုက်လို့ကယူပါမကြိုက်လို့ကမယူပါနဲ့ဘုရားဟောတဲ့အတိုင်းကတော့ဒီတိုင်းပဲဓာလေးပါးတွေကိုအကုန်လုံးတင်ပြီးတော့ရှုရင်နော်အကုန်လုံးသူ့ရဲ့အခုပြောတဲ့အကျိုးတရား10ပါးအလုံးရရှိနိုင်တယ်လို့မြတ်စွာဘုရားဟောကြားထားတာပါဒါကြောင့်မို့အဲ့ဒီကနေမြတ်စွာဘုရားဓကမထံကနေပြီးတော့နောက်ထပ်ဆက်ပွားရင်ခြေသားတို့ ဇန်၄ပါးပထမဇန်ဒုတိယဇန်တတိယဇန်သတုဋ္ဌဇန်ဆိုတဲ့ဇန်၄ပါးတွေကိုလည်းချက်သားတို့အကုန်လုံးရရှိသွားနိုင်ပါတယ်တဲ့ဒါကြောင့်မို့အဲ့ဒီကာယကတာတတိမှာဝင်လေထွက်လေမှတ်တယ်အာနာပါနာအပိုင်းနော်သွားရထိုင်လျောင်းဣရိယာပုတ်၄ပါးမှာတတိထားတယ်ဣရိယာပထအပိုင်းနော်အဲ့ဒီကနေပြီးတော့တံပစင်ညဆိုတာအပေါ်ပါသွားတယ်၊ကွေးတယ်၊ဆန်းတယ်အကုန်လုံးမျိုးစုံမှာ လှုပ်သည်မြအရာတိုင်းမှာတတိထားတဲ့တမ္ပတိညာအပိုင်းနော်အဲ့ဒီကနေပြီးတော့32ခုထာသားတွေကိုဆံမင်ခြေသက်လက်သေးတွေကိုရှုတဲ့အပိုင်းအတုပတရက်ကနေအခုပြောတဲ့10ရက်လောက်ထိအတုပအပုပ်ပွားကြီးဖြစ်သွားတဲ့အဆင့်ဒီအတုပကမ္မထအပိုင်းအယောစုအပိုင်းဓာတ်ကြီး၄ပါးပေါ်မှာရှုတဲ့ဓာတ်ကမ္မထအပိုင်းပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်ဆိုတဲ့ဒီဇန်တွေလည်း ရရှိနိုင်ပါတယ်တဲ့ဒါကြောင့်မို့မြတ်စွာဘုရားချက်သားတော်တဲ့ငါဖုရားအဲ့ဒီကမ္မထမ်းကြီးကိုမင်းတို့အတွက်ပယ်ပြီးပြီငါဖုရားတာဝန်ကျေပြီးမင်းတို့စိတ်ငြိမ်ရာမှာတည်တည်ပင်ချင်းဝါတည်ပင်ချင်းမှာမမေ့မလျော့မပေါ်တော့တတိနဲ့တာမင်းတို့ကြိုးစားမယ်ဆိုရင်ချက်သားမင်းတို့အဲ့ဒီစောတော်ကပြောခဲ့တဲ့အကျိုးတရား10မျိုးလောကရန်တရားတွေနဲ့တွေ့ဆုံတဲ့အခါမှာလည်းကြံ့ကြံ့ခံနိုင်တယ်ကြောက်ချင်းထိတ်ချင်းလန့်ညင်းတွေကိုလည်းကြော်လွှားနိုင်တယ် မပြောမှွေခြင်းကိုလည်းကြောလွှားနိုင်တယ်ပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်ဆိုတဲ့ဇန်လေးပါးကိုလည်းလွယ်လွယ်ကူကူရနိုင်တယ်ပုပ္ပေနိဝါဒနှုတ်တတိညာဒိဗ္ဗဇက္ခုညာအာတဝခေယညာဆိုတဲ့အဲ့ဒီညာနေအကုန်လုံးကိုလည်းရပြီးလောကကြီးမှာချမ်းချမ်းသာသာ နေနိုင်တဲ့ဘဝကိုရနိုင်တဲ့ခြေသားတော်ဆိုပြီးတော့အဲ့ဒီကာယကတာတတိသုတ်မစ္စည်းမနိကေမှာအဲ့ဒီဟောအဲ့ဒီလိုဟောပါတယ်နောက်ဆုံးဥစဉ်ပြောပြောချင်တာက ဇဏဗရကလျာဏီတုတ်ဒီကာယကတာတတိကိုမြတ်စွာဘုရားကဘလောက်အထိတ်ပွားစေခြင်းတလဲဆိုတဲ့အပိုင်းဒီနေ့၃ဘိုင်းပေါ့နော်ပထမဆုံးကအကျိုးတရားတွေဒုတိယကအခုကျင့်စဉ်အပိုင်းတတိယကမြတ်စွာဘုရားဘလောက်အထိတ်ဒီတမာတိကို ထားပြီးတော့ပွားစေခြင်းတလဲဆိုတဲ့အပိုင်းမှာဇနာဗဒါကလျာဏီတုတ်ဆိုပြီးတန်ယုဒ္ဓနိကေမှာတတုတ်ပြန်ဟောပါတယ်။ အဲ့ဒီတန်ယုတ်တနိကေမှာတတုတ်ပြန်ဟောတဲ့ဇနပရကလျာဏီတောက်ကြတော့မြတ်စွာဘုရားကအလှမယ်တယောက်ပေါ့နော်အခုခေတ်လိုခေါ်ရင်တော့အလှမယ်တယောက်ဟာတဲ့အဆိုရောအတိရော အကရောကောင်းခြင်း၅ပြားနဲ့အမတန်ပြည့်စုံတဲ့နော်အလှမယ်တယောက်မင်းမဲမင်းပွဲသဘင် ပွဲလမ်းမှာ အလှမယ်တယောက်ကကပြတီဆိုပြီးတော့အသုံးတော်ခံနေမယ်အဲ့ဒီ စတိတ်စင်ရဲ့ဟိုဘက်မှာကမင်းပြိတ္တအားလုံးကဝိုင်းဝန်းပြီးတော့ကြည်နေမယ်အဲ့ဒီကြည်နေမဲ့အဲ့ဒီပြိတ္တကြားမှာအပြစ်ဒဏ်ကျူးလွန်ထားတဲ့လူတယောက်ကို ရှင်မင်းကခေါ်ပြီးတော့အမောင်းတဲ့မင်းဟောဒီအပြစ်ဒဏ်ကလွတ်လို့သလားလွတ်ချင်ပါတယ်အရှင်မင်းကြီးလွတ်ချင်လို့ရှိရင်ကောင်းခြင်းငါးပြာနဲ့ ပြည့်စုံနဲ့အင်မတန်မှလှပချောမောတဲ့ဟောဒီအလှမယ်ကဒီဘက်ကကနေမယ်မင်းပရိသတ်ကြီးကလည်းဟိုဘက်ကကြည်နေမယ်မင်းကဟောဒီအနာရက်နဲ့အမျှပြည့်နေတဲ့ဟောဒီစီခွက်စီတွေထထည့်ထားတဲ့ခွက်က အနာရက်နဲ့အပြည့်ရှိပါတယ်အနာရက်နဲ့အပြည့်ဖြည့်ထားတဲ့အဲ့ဒီစီခွက်ကို ဟောဒီကနေပြီးတော့ဟိုဘက် ထိတ်ထိတ်တိုင်အောင် မင်းစီတစက်မှမကြအောင်တဲဆောင်သွားရမယ်မင်းရဲ့နောက်မှာဓားကိုမိုးပြီးတော့လိုက်နေတဲ့လူကထက်ကြက်မကွာမင်းနောက်ကပါလာမယ်စီလေးတစ်စက်အောက်ကိုကြတာနဲ့မင်းကိုလဲပင်ပိုင်ပြီးခုတ်တတ်မယ်မင်းလွတ်လို့လို့ရှိရင်ဒီဘက်ထိတ်ကနေဟိုးဘက်ထိတ်ထိ ဟောဒီစီကွက်ကိုတတိမလွတ်တမ်းမယ် ဟိုးပဲထိတ်ထိရောက်အောင်မင်းသွားလွတ်ပြီဆိုရင်မင်းဘဝလွတ်ပြီစီတပေါက်ကြရင်မင်းတိုက်မင်းကံမယ်ဆိုပြီးတော့အဲ့ဒီလိုဒီစီခွက်ကိုမြတ်စွာဘုရားက ဥပမာပေးပြီးတော့လူသက်သမားကိုဖျက်ချောက်ခိုင်းတဲ့ဟာကိုပြစစ်သားတို့အဲ့ဒါငါဥပမာပေးတာ အသက်သေးရမှာကြောက်တဲ့ပုဂ္ဂိုလ်အသက်ခံရမှာကြောက်တဲ့ပုဂ္ဂိုလ်ကဒီဘက်ကအာယုံလည်းမကြည့်ရဘူးအလှမယ်လည်းမကြည့်ရဘူးမင်းပြိဿပဲလည်းမကြည့်ရဘူးအာယုံတွေကိုဘေးဖယ်ပြီးတော့ဟောဒီစီကွက်လေးကိုပဲတတိထားတတိထားတတိထားပြီးတော့စီလေးတစ်စက် မကြအောင်ဟိုဘက်ထိတ်ကိုရှောက်သွားရတယ်အဲ့ဒီတိုင်းပဲချက်သားတော်တဲ့မင်းတို့ရဲ့စိတ်မှာ ဟောဒီကာယကတာတတိကိုအဲ့ဒီစီခွက်ကဲ့သို့တတိထားပြီးတော့နေတိုင်းအဲ့လိုတတိထားပြီးကိုမင်းတို့ရှုနေရမှာနေတိုင်းတတိထားပြီးမင်းတို့အဲ့လိုရှုနေရင်မင်းတို့ရဲ့တန်တန်မှာချက်သားတော်တဲ့ဥပမာအဖြစ်ရှွန်ပွဲအိုင်ကြီးအဲ့ဒီရှွန်ပွဲအိုင်ကြီးထဲမှာကြောက်တုံးကြီးကိုပြစ်ထက်အဲ့ဒီကြောက်တုံးကြီးကဘဝဆိုတခါတည်းမြုပ်သွားမှာ ဘာလို့လဲရှုံ့ပွက်ကပျော့နေလို့အဲ့ဒီလိုပဲတဲ့မင်းတို့အဲ့ဒီလိုမပွားများတဲ့ပုံကိုယ်ရဲ့တန်တန်မှာယာဂတွေလောဘတွေဒေါသတွေမောဟတွေဆိုတဲ့ကိလေသာမန်တွေချက်ချင်းဝင်ပြီးမင်းတို့ကိုနှိပ်စက်လိုက်မယ်ကိုယ့်ရဲ့တန်တန်မှာယာဂလောဘဒေါသမောဟဆိုတဲ့ကိလေသာတွေအနှိပ်စက်ခံရတာတတိမရှိလို့သဘောပေါက်လား ကိုတန်တမာကိလေသာတွေအနှိမ့်ဆက်ခံလိုက်ရတာကအဲ့ဒီတတိလွတ်သွားလို့တဲ့နောက်ဥပမာတစ်ခုထပ်ပေးတယ်မြတ်စွာဘုရားကချက်သားတော်တဲ့အိုးကြီးတအိုးဟာဘာရေမှမရှိတဲ့ရေအိုးကြီးကိုသွားလောင်းထက်ကြိုက်တဲ့လောက်လောင်းတဲ့အဲ့ရေကြီးကမပြည့်မချင်းအိုးကြီးကလက်ခံတယ်မင်းတို့ရဲ့တန်တမာတတိတမာတိဉာဏ်ပညာမရှိဘဲနဲ့တရားကို မရှုဘဲနဲ့ထားလို့ကတော့ လောဘဒေါသတဏှာယာကကိလေသာတွေအပြုံလိုက်ကြီးအပြုံလိုက်ကြီးမင်းတို့တန်တန်မှာဝင်လိုက်မယ်။ဒါဦးဇင်းတို့တို့ရဲ့စိတ်ထဲမှာတန်တန်ထဲမှာအခုကိလေသာတွေအဝင်ခံနေရတာလောဘဖြစ်လိုက်ရတာဒေါသဖြစ်လိုက်ရတာဦးဇင်းတို့ရဲ့အာနေချက်နော်။ဖျားပေးတဲ့တရားကအပြည့်ကြီးပေးပြီးပြီ။ဦးဇင်းတို့တို့ရဲ့အာနေချက်ကိုယ့်ဘက်ကအာမထုတ်နိုင်ခဲ့လို့ကိုယ့်ဘက်ကသရာတရားမရှိခဲ့လို့ ကိုယ့်ဘက်ကမပြည့်စုံခဲ့လို့အဲ့ဓာတွေကြောင့်မို့အဲ့ဒီလောဘတွေဒေါသတွေမောဟတွေနော်အဲ့ဓာတွေက ကိုယ်စိတ်တန်တန်မှဝင်လာတာကိုယ့်ရဲ့စိတ်ကတော့အားလုံးကိုတော့တင်ပြီးတာရှုနေနော်အခုပြောသလိုပဲဝင်လေထွက်လေရှုနေဘာမှအဲ့ဒီကိလေသာမှန်နေဝင်ခွင့်ကိုမရဘူးတဲ့ကိလေသာမှန်နေဘလို့မှကိုလုံးလို့မရဘူးတဲ့ရှုံအိုင်နေမာနေတဲ့နေရာကြီးကြောက်တုံးကြီးပြစ်ချအောင်မကြုံဘူးတဲ့ ရေပြည်အိုးကြီးထဲမှာကြိုက်တဲ့လောက်ရေဖြစ်ရှံကြသွားတယ်ဟောဦးဇင်းတို့ဖော်ရုံးနဲ့အင်မတန်ထူတဲ့တကားပေါက်ကြီးကိုမြတ်စွာဘုရားပြစ်ပေါက်ကြည်သံတဲ့အဲ့ဒီတကားကြီးကိုအဲ့ဒီဖော်တုံးကဖောက်ထွက်နိုင်လားမဖောက်ထွက်နိုင်ပါဘူးဗျာအဲ့ဒီတိုင်းပဲတဲ့ချက်သားတို့တဲ့မင်းတို့ရဲ့စိတ်တန်တံမဟောဒီကာယကတာတတိဆိုတဲ့အတုပါကိုပွားမလားအယောစုကိုရှုမလား ဓကမထံကိုရှုမလား32ခုထာသာရှုမလားသွားရ ထိုင်လျောင်းဣရိယာပုတ်၄ပါးနဲ့တမ္ပတိညာနဲ့ရှုအာနာပါနာရှုအဲ့ဒီတမျိုးမျိုးကိုဒါချက်သားတော်မင်းတို့တန်တန်မှာအမြဲမပြတ်ရှုမှတ်ပွားများပြီးတော့နေကြမယ်ဆိုရင်အဲ့ဒီຢာက လောဘဒေါသမောဟဆိုတဲ့ကိလေသာမန်တွေမင်းတို့ရဲ့စိတ်မှာဘလောနည်းနဲ့မှနှိပ်စက်ခြင်းကို မခံရတော့ပါဘူးချက်သားတော်တဲ့ဒါကြောင့်မို့မြတ်စွာဘုရားကဒီဇနဗရကလျာဏီတုတ်ထဲကအတိုင်းကိုမြတ်စွာဘုရားကတော့တတိကို မလွတ်တန်းနေရောညရောတတိထားတတိထားစားလဲတတိသွားလဲတတိထိုင်လဲတတိအိတ်လဲတတိတတိကိုထားပြီးတော့ခန္ဓာကိုယ်မှာတတိကပါရှုပါမှတ်ပါပွားပါအဲ့ဒီလိုတတိတရားတွေကပြီးတော့ရှုမှတ်ပြီးတော့ပွားများပြီးတော့ ဥစဉ်တို့တွေအဲ့ဒီလိုများနာကြိုးစားကြမယ်ဆိုရင်ဖရာအလိုတော်ကြအတိုင်းအကျိုးတရားတွေအကုန်ရနိုင်မှာပါဒါကြောင့်မို့ဥစဉ်တို့လည်းအပြည့်ကျင့်နိုင်လို့ဟောခြင်းမဟုတ်ပါဘူးဥစဉ်တို့လည်းကျင့်နေစေတိခပုဂ္ဂိုလ်เนาะကျင့်နေစေတိခပုဂ္ဂိုလ်ဖြစ်ပဲရှိပါသေးတယ်ဒီတရားတော်ဒေသနာတော်ကြီးကို ဟောကြားတော်မူခြင်းကလည်းမြတ်စွာဘုရားရဲ့ဩဟောကြားတော်မူခဲ့တဲ့ဓမ္မကိုဥစဉ်တို့တရားဓမ္မတွေသိစေခြင်းတဲ့ မေတ္တာနဲ့စေတနာနဲ့ကိုသိလို့မြင်လို့အကုန်လုံးဟောခြင်းမဟုတ်ပါမြတ်စွာဘုရားမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ဓမ္မတွေကိုဘုရားတပည့်တော်မြတ်စွာဘုရားဟောကြားတော်မူတဲ့အတိုင်းဘုရားတပည့်တော်တရားဓမ္မတွေကိုသိအောင်မြတ်စွာဘုရားဟောတော်မူတဲ့အတိုင်းဟောပါမည်ဘုရားဆိုပြီးတော့ဒါကြောင့်မို့အထာကထာနီးဦးဇင်းတို့ကျင့်ခဲ့တဲ့နီးဆရာသမားတွေပေးတဲ့နီးမြတ်စွာဘုရားပေးတဲ့နီးဆိုပြီးတော့ နီမျိုးစုံနဲ့တန်သာဆင်းပြီးတော့ဒီနေ့တရားတော်မှတွေကို နားလည်အောင်သဘောပေါက်အောင်ဟောကြားခြင်းဖြစ်ပါတယ်ဦးဇင်းတို့အတ္တနောမတိနဲ့ထင်ရမြင်ရကိုဟောကြားခြင်းလည်းမဟုတ်ပါဘူးဒါကြောင့်မို့မြတ်စွာဘုရားဟောကြားတဲ့အတိုင်းအရှင်ဘုရားကိုယ်တိုင်အပြည့်စုံကျင့်သုံးပြီပြီလားဆိုတော့ကျင့်နေသေးပါဘုရားဟောတိုင်းအပြည့်စုံမလိုက်နိုင်သေးသည့်အတွက်ဥထုဇဉ်အန္တဘာလအစင်မဲ့ရှိသေးသည့်အတွက် မိုင်မဲမှုတွေမှုတွေရှိသေးသည့်အတွက်ဦးဇင်းတို့လည်းမလွတ်မြောက်သေးပါဘူးစ조사ရင်းနဲ့တရားဓမ္မတွေကိုသိစေခြင်းတဲ့စေတနာမေတ္တာအဖြစ်ယနေ့ဒီဓမ္မကိုဟောကြားခြင်းဖြစ်ပါတယ်ဒါကြောင့်မို့ယနေ့ဒါမစ္စည်းမနိကေမှာလာတဲ့ကာယကတာတတိတုတ်တန်ယုဒ္ဒနိကေမှာလာတဲ့ကာယကတာတတိတုတ်ရဲ့နောက်တန်ယုဒ္ဒနိကေမှာလာတဲ့ဇနပရကလနိယကလရိယာနီတုတ်ဆိုတဲ့ဒီတုတ်တန်၃ခုကို အခြေခံပြီးတော့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေသည်မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့အတိုင်းတတိတရားလက်ကင်ထား၍ကြင့်ကြံကြိုးကုပ်ပွားများအားထုတ်နိုင်ကြပါစေကုန်သတည်းသာတိသာတိသာတိပါဗျာ